ဦးဇင်းတို့သာသနာတော်နှစ်2565ခုနှစ်ဘောဓတက္ကတိ1383ခုနှစ်ဘုရားဗမာပြည်တော်တော်ကလေးလာပြည်ကျော်10ရက်ခရစ်နှစ်2021ခုနှစ်စက်တင်ဘာ30ရက်အဲဒီဒီမိုက်တီရှိတော့29ရက်ကျမ်း ဟောကြားမယ်ဝိပဿနာအလုပ်ပေးတရားငါကြီးဘယ်နှကြိမ်မြောက်ပါလို့59ကြိမ်မြောက်ပါဆရာဆရာတော်ဖေ။59ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားကိုဟောကြားနာကြားကြရအောင်။အဲဝိပဿနာလုပ်ပြီးတရားကိုဟောကြားနာကြားကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှုဖို့ကြရအောင်။ သူတကာကြီးတွေတကမာကြီးတွေအလုံးသောသူတော်ကောင်းတွေကလည်းဘုရားရှင်ဂုံရီကိုအာအာရှိသလောက်စိတ်ဝင်ထုံလျက်ဘုရားနုတ္တိဘာဝနာပွားများခြင်းဖြင့်ယူသေးစွာနာယူကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါကာရံ အထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာဒုဏီကာမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောအစီအပွားကိုလိုလားတောင်းတကြကုန်သော စေထာမြတ်သူနလူမြမတတဝါတို့ဤစုဝေရလည်းပြတော်မူထသော ဒီတတံလောကုလောကီနလီသောမယိမယိုင်မြဲကိုင်းသာတိသမာဓိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တအရဟတမတိဟုသောပညာတန်သောသမိအောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေယတရားမြတ်ကိုပကပိတ်ပုံညံမြင်တုံအောင်မြူတံပညာဝိဇာတိဟုသောမိုက်တရားကိုအရဟတမဉ္ဇဏ်တန်လျက်ဖြင့်ပြပြတော်မူပြီးတတ်သော အထာဘီကာမလူနပြမတတဝါတို့ဤအစီအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနပြမတတဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောစည်းစိမ်ချမ်းသာအကျိုးငါရွယ်ဆောင်တော်မူတတ်သောကာရုဏိကလူနာမြမတတ္တဝအမြတနာจิตကင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်သောအကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အနိုင်ရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားပြည့်သို့ရောက်တော်မူထသောအနန္တညာနန္တဗိညောတညာနာဇာတာဆုံးပညာမရှိသောညာတော်လည်းရှိတော်မူတတ်သောဓမ္ဗုဒ္ဓံဒုဒုဂုံရင်ဆုံးလင်ပေတရှင်တော်မြတ်ဖရာကို အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဘောနာမိတတ္တယုကျုံမံဆွဲချိုး၍ရှိကိုကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရား ဒီနေ့59ကြိမ်မြောက်ဝိပဿနာလုံးပြီးတရားဒေသနာတော်ပိုင်ခြင်းဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုရှိခိုးကြောပြီးတဲ့နောက်ဆက်လက်ပြီးတော့59ကြိမ်မြောက်ဝိပဿနာလုံးပြီးတရားကိုဟောကြားနာကြားကြရအောင်။ဒါဦးဇင်းတို့ဒီဝိပဿနာလုံးပြီးတရားမှာပေါ့လေအဓိကဦးဇင်းတို့အကျင့်စဉ်တစ်ခုအနေနဲ့ ဒကကြီးဒကမကြီးဒီတရားကိုအမှတ်စဉ်နာရင်အဖြစ်ကျင့်စဉ်တစ်ခုကိုထဲထဲဝင်ဝင်နဲ့နားလည်သဘောပေါက်သွားစေခြင်းနဲ့ရှင်နဲ့နှုံးကားတဲ့မှာဒါနတ်သားမိသွားစေခြင်းနဲ့အတွက်ကြောင့်ဒါဦးဇင်းဝိတုဒ္ဓိ9ပါးဆိုတဲ့ဒီကျင့်စဉ်ဥတည်ပြီးတော့ဟောနေဒါကျင့်စဉ်တွေကဦးဇင်းတို့ဒါကျင့်စဉ်9ပါးနံပါတ်1ဖြစ်တဲ့သီလဝိတုဒ္ဓိကိုခြင်းတရားတွေ ပြီးတဲ့အခါကျတော့စိတ်တဝိတုဒ္ဓိဟောစိတ်တဝိတုဒ္ဓိဘက်မှာစိတ်စင်မနိဝရဏအညစ်အကြေးတွေကင်းစင်ဖို့အတွက်တမထာကမ္မဋ္ဌာန်းတွေအားထုတ်ကြရမည်ဟောစိတ်တဝိတုဒ္ဓိနဲ့ပြည့်စုံလို့ဥပ္ပဇာရအပ္ပနာဆိုတဲ့တမာရီနှမျိုးတစ်မျိုးမျိုးရပြီဆိုတဲ့သရောကောင်းကသုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတုဒ္ဓိကိုသိစေတော့ကြရမည်ဟောဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာတော့ယုတ်တရားကိုသိသိတဲ့ရူပသိက္ခာညာနန္တရားကိုသိသိတဲ့နာမသိက္ခာညာ နောက်တစ်ခါယုတ်နံနှစ်ပါးကိုပူတွဲသိသိတဲ့နာမရူပပရိသေတဉာဏ်ဆိုတဲ့ပညာဉာဏ်တွေရအောင်ပရမတ္ထဓာတ်သားတွေကိုပရမတ္ထဉာဏ်မြင်စိုက်တည်တာယူပါသိသိရမှာဖြစ်တယ်။အဲလိုသိသိနိုင်ပြီဆိုရင်ဒါဒိဋ္ဌိဝိတ္တုနဲ့ပြည့်စုံပြီ။ထိုသူတော်ကောင်းတယောက်ကတခြင်းတက်ပြီးထိုဒိဋ္ဌိဝိတ္တုကံမှာသိသိထားတဲ့ယုတ်တရားနန္တရားထိုယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေသိအောင်တခြင်းတက်ပြီးတော့ကြိုးစားရမှာ။ဒါကိုတော့ကင်္ကာဝိတ္တနာဝိတ္တု ဟောဒီပိုင်းလည်းရောက်တော့ကံနဲ့ကံရဲ့ကျိုးကိုမိမိတို့ကတမာတိဉာဏ်ပညာဖြင့်ကွက်ကွက်ပြပြနားလည်ကိုရဘာကြောင့်နားလည်ကိုရဟောငါတို့သိသိထားတဲ့ယုတ်တရားနံတရားတနည်းအားဖြင့်ငါတို့အဲ့ဒီခန္ဓာကိုယ်ကြီးတည်ဟူသောယုတ်တရားနံတရားတွေဒီကြောင်းကြောင့်အကြောင်းကြောင့်ဖြစ်ပေါ်နေတဲ့အကျိုးတရားများတာဖြစ်တဲ့ဒီဘဝမှာအကျိုးတရားတွေကိုစက်ပြုပြန်အနာဂတ်မှာဒီဘဝမှာအကြောင်းတရားတွေကိုဆက်လက်ပြုစုပြောထောင်နေတယ်မြအနာဂတ်မှာလည်း ကျိုးတရားတွေဆက်လက်ရှိနေအောင်ပါပဲတို့အတွက်ကြောင့်ဒါငါသူတစ်ပါးယောက်ျားမိန်းမဆိုတာထင်ရှားရှိတာမဟုတ်ဘူးအခြားအခြားဖန်ဆင်းရှင်တွေကဖန်ဆင်းထားတာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်နေတယ်အဲ့လိုကံနဲ့ကံရဲ့အကျိုးပေါ့ယုံမှတန်တရားလုံမြောက်သွားတယ်ဒါကိုကင်္ကာဥဒနာဝိတုဒ္ဓိအဲ့ဒီအပိုင်းမှာတော့ဦးဇင်းတို့ဒါကြောင်းကျိုးဆက်နွယ်မှုပြိဋ္ဌာသမုပ္ပါလို့ခေါ်တဲ့ပြစ္စယပိကဉာဏ်ကိုရရှိအောင်ကြိုးစားရမှာဖြစ်တယ်အဲ့ဒီပိုင်းမှာ ဒါယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအကျိုးတရားတွေကိုမိမိတို့ကွယ်ကွယ်ပြားပြားနဲ့သိခွင့်ရသွားတယ်။အဲလိုရသွားတဲ့အခါကျမှသူတော်ကောင်းတယောက်ကယုတ်တရားနန္တရားကိုလည်းပရမတ္တဉာဏ်ဖြင့်စိုက်တည်ထိုင်အောင်သိပြီ။ထိုယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းသိသိတတ်ပြီ။ကြောင်းကျိုးသက်နဲ့မပြိတ္တသမုပ္ပါကိုလည်းနားလည်ပြီဆိုတဲ့အခါထိုယုတ်တရားနန္တရားနဲ့တကွာအကြောင်းတရားတို့သည်သင်္ခါရတရားတွေဖြစ်တယ် သင်္ခါရတရားတွေဖြစ်တဲ့အတွက်ကြောင့်သင်္ခါရတရားတွေဤသဘောတန်ထွာတမန်တာကခန္ဓာမစက်တသက်သက်နဲ့ဖြစ်ပြနေတဲ့သဘောဖြစ်ချင်းပြချင်းဖြင့်တန်ကျဲဖြင့်နှိမ့်ဆက်နေတဲ့သဘောအခြေခဲအခိုင်မှာနေတာတာဖြင့်ဒီတတ်မနေတဲ့သဘောဆိုဒီသဘောတရားတမညာလက္ခဏာ၃ပါးအဲတမညာလက္ခဏာ၃ပါးကိုတင်ပြီးတော့ဝိပဿနာရှုပွားသုံးသပ်နိုင်ခဲ့ရင်အမက်ကမက်ကနာတတနာဝိတုဒ္ဓိဆိုတာ ဝိတ္တုဒီပိုင်းကိုကူးပြီးစပြီးတော့ဝိပဿနာနေတဲ့ကိုဒါမိမိတို့ကခြေချပြီးတော့ယူပွားသုံးသပ်နိုင်ပြီလို့ပြောလို့ရအဲလိုယူပွားသုံးသပ်လို့မက္ကမက္ကကျွန်တော်တဒနာဝိတ္တုဒီပိုင်းမှာဝိပဿနာယုံနာဓမ္မသင်္ကာရတွေကိုလက္ခဏာအသုံးနဲ့တင်ပြီးတော့ဝိပဿနာယူပွားနိုင်ခဲ့ရင်သမတနာဉာဏ်ကနေပြီးတော့ဥဒိယပြဉာဏ်ထိအဲအဲဥဒိယပြဉာဏ်အနုပိုင်းမှာတော့ဦးဇင်းတို့ ဒါတော်တော်လေးရှုပွားသုံးသပ်နိုင်တဲ့တော်ကောင်းတယောက်မှာဒါဝိပဿနာညဉ့်ညူးကြောင်းလို့ခေါ်တဲ့ဩဘာသောပိဋိပတ်သက်ဒီစရှိတဲ့ဒီလိုမျိုးဒါအကြောင်းအရာလေးတွေနဲ့စုံရကြုံရနိုင်တယ်အဲလိုအခါမျိုးမှာသူတော်ကောင်းတယောက်ဒီတတိကြီးကြီးနဲ့ဆရာသမားတွေနဲ့ရဟောတဲ့ဒေသနာတော်တွေနဲ့ချိန်ထူးအစိကဆွေးနွေးပြီးတော့မိမိတို့ရဲ့အခြေအနေကိုရိုးရိုးသားသားနဲ့ဒါက ဆွေးနွေးဖို့လိုတယ်အဲလိုဆွေးနွေးလို့တကားလေလမ်းကြောင်းမှန်ပေါ်ကိုဆရာသမားတွေကညွှန်ပြနိုင်လို့ကဲလို့မိမိတို့ကဆက်လက်ပြီးတော့ဒီဝိပဿနာဉာဏ်ဉာဏ်ကြောင့်ဩဘာသောပိဋိပတ်တတိဆိုတဲ့မတူမဲ့ရောင်နေရာပြင်ကတော့အာရိယမတရားရနေသလားဆိုတဲ့ဒီလိုတန်တရားတွေကိုကျော်လွှမ်းလုံမြောက်သွားအဲလိုကျော်လွှမ်းလုံမြောက်သွားတဲ့အခါဝိပဿနာဆက်ပြီးတော့အာထုံနိုင်ခဲ့တာဥဒိယပြဉာဏ်အရင်မှရောက်ပြီအဲဒီကနေသာပြီးတော့တကားလေသင်္ကဉာဏ်ဗယဉာဏ်အာရိနဝဉာဏ် နေဗိဒာညာမောဇိတုကမြတာညာပရိသင်္ခာညာသင်္ခါရုပကညာအနုလောမညာဆိုတဲ့ဒီအနုလောမညာတိုင်အောင်လို့တော့အထက်ပိုင်းဝိပဿနာညာတွေကတော့ဒါပฏิပဒဉာဏတတနာဝိတုဒ္ဓိရှင်းစင်မှာဉာဏ်မြင်ရှင်းကြပြီအဲလိုမျိုးဝိပဿနာပေါ့လေမကမကဉာဏတတနာဝိတုဒ္ဓိပฏิပဒဉာဏတတနာဝိတုဒ္ဓိဒီအရာ ဝိပဿနာတရားတွေကိုကောင်းကောင်းကြီးမိမိတို့ကယူပါသုံးသပ်နိုင်ခဲ့ရင်ဒါဘာဖြစ်မလို့ထိုရည်ကျင့်တဲ့ဝိပဿနာဉာဏ်တွေကအဆုံးမှာမဉဏ်ပူဉဏ်ပေါ်ပြီးတော့နိဗ္ဗာန်ကိုအာယုံပြုတယ်အဲ့ခါကျမှတကလည်းဉာဏတတနာဝိတ္တုတိလို့ခေါ်တဲ့နိဗ္ဗာန်ဉာဏ်မြင်ကလည်းစင်ကြယ်မှာအဲ့ကြမှာကိုယ်တိုင်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့သိမြင်တဲ့အတွက်နိဗ္ဗာန်ကို ဉာဏ်မြင်စင်ကြပြီဒါကိုဉာဏတတနာဝိတုဒ္ဓိကိုခေါ်တယ်။အဲ့တော့ဦးဇင်းတို့တဏှာဦးဇင်းရဲ့ဒုက္ခမှာလွတ်မြောက်လို့တဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းကတဏှာဦးဇင်းရဲ့ဒုက္ခမှာလွတ်မြောက်နိုင်ရည်ဒီနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရည်ကအဓိကဖြစ်တယ်။နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါမှလည်းတဏှာဦးဇင်းရဲ့ဒုက္ခကလွတ်မြောက်။အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရည်တနည်းအားဖြင့်တဏှာဦးဇင်းရဲ့ဒုက္ခကလွတ်မြောက်နိုင်ရည်အတွက်ကြိုးစားအထောက်နေတဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းဒီ ဒီဝိတုဒ္ဓိခုနှစ်ပါးကိုအစဉ်တိုင်းကျင့်ရမယ်လို့ဒါလိုနားလည်ထားရဖြစ်တယ်။ကောင်းပြီအဲဒီဝိတုဒ္ဓိခုနှစ်ပါးမှာယနေ့ဦးဇင်းတို့ဟောလာတာတော့ပေါ့။သီလဝိတုဒ္ဓိပိုင်းလည်းပြီးခဲ့ပြီးပြီးစေတဝိတုဒ္ဓိပိုင်းမှာလည်းသမထကမ္မဋ္ဌာန်းတွေကိုတော်တော်စုံစုံလေးကြာဟောခဲ့ပြောခဲ့ပြီးပြီး။ဟောဒိဋ္ဌိဝိတုဒ္ဓိပိုင်းမှာလည်းယုတ်တေနာတွေကိုဘယ်ပုံဘယ်ပန်းဗန္ဒီလအပြင်သိသိရမယ်ဆိုတဲ့အပိုင်းတွေမှာလည်းဦးဇင်းတို့ဒါဟောခဲ့ပြောခဲ့ပြီးပြီး။ အခုရောက်နေကြတော့ကင်္ခာဝုဒနာဝိတ္တုဒီပိုင်းအကြောင်းကျိုးဆက်နေမှုပြိဿသမုပ္ပါပိုင်းပေါ့အဲဒီအကြောင်းကျိုးဆက်နေမှုပြိဿသမုပ္ပါပိုင်းကိုဦးဇင်းတို့ပေါ်လာတာအာပြိဿသမုပ္ပါနီပိစမနီလို့ဒါခေါ်တဲ့အတိတ်အကြောင်းတရား၅ပါးကြောင့်ပိစုပန်အကျိုးတရား၅ပါးဖြစ်ပုံပိစုပန်အကြောင်းတရား၅ပါးကြောင့်အနာဂတ်မှာအကျိုးတရား၅ပါးဖြစ်ပုံဆိုတဲ့ဒီပိစမနီကိုလည်းဦးဇင်းတို့ပြီးခဲ့။ဟောနောက်တစ်ခါ ပထမနည်းလို့ခေါ်တဲ့ဒုဒကကြီးတွေဒကမကြီးတွေယာပိတာဖြစ်တဲ့ပရိသသမုပ္ပါအင်္ဂါရ12ခုနဲ့အဝိဇ္ဇာမတိသရမရဏအတိုင်းအောင်ခေါ်တယ်။ဒီအပြတော့ကပြီလို့ဒုက္ခဒေါမနတဥပယာတတိုင်အောင်ဆိုပြီးတော့ဒီလိုပရိသသမုပ္ပါအင်္ဂါရတဲ့နဲ့အကြောင်းကျိုးဆက်နွယ်မှုဘဝသုံးခုကိုဝင်ဆက်ပြီးရှုဖို့ရှုနည်းတွေကိုလည်းဦးဇင်းတို့ပြောခဲ့တာ။ဒါပထမနည်းတော့ဒီကလေးအဘကဒါဦးဇင်းတို့သိငယ် အဲ့တော့ဒီနေ့တော့ဦးဇင်းတို့အစဉ်တိုင်းပေါ့လေဒုတိယညီကိုသွားကြရအောင်အဲ့တော့ဦးဇင်းတို့ဟိုပရိသသမုပ္ပါအစမှပြောခဲ့တယ်ပရိသသမုပ္ပါအင်္ဂါရ12ပါးကိုဟိုအစအဝိဇ္ဇာမှဒီဗြဟ္မဏတိုင်အောင်အစဉ်အတိုင်းသွားတယ်အစမှဒီအဆုံးတိုင်ဒါကိုပထမနည်းတနည်းအားဖြင့်အနုလောမနော်အစဉ်အတိုင်းသွားတယ်ဒါတနည်းနောက်ဒုတိယတစ်ချက် ပရိသသမုပ္ပါအဲ့ဒီအင်္ဂါရတွေကိုပဲအလေကောင်ကနေပြီးတော့ဟုတ်အဆုံးတိုင်အောင်သွားနီးဒါလည်းပဲအနုလောမနီးပဲတိုးတော့အစကနေအဆုံးတိုင်အောင်အစဉ်အတိုင်းသွားတာတော့မဟုတ်ဘူးအလေကနေအဆုံးတိုင်အောင်အစဉ်အတိုင်းသွားလို့ဒီလည်းပဲအနုလောမနီးပဲဟောနောက်တစ်ချက်ကတော့ဦးဇင်းတို့သုံးခုမြောက်ပရိသသမုပ္ပါနီးကတော့တခါတဲ့အဆုံးကနေဟုတ်အစအတိုင်းသွားတဲ့နီး အဒါကိုတော့သူကပြန်ပြီးတော့သွားတဲ့အတွက်ကြောင့်အဆုံးကနေအစကိုပြန်သွားတယ်သူကိုပတိလောမနီအဆုံးကနေအစအတိုင်းသွားအနောက်လေးခုမြောက်နီးကတော့အလယ်ကနေပြီးတော့အစကိုသွားသူလည်းပဲအစင်အတိုင်းသွားတာမဟုတ်ဘဲနဲ့ပြန်ပြီးတော့အလယ်ကနေပြီးတော့အစအထိသွားတဲ့အတွက်ကြောင့်သူလည်းပဲပတ္တိလောမနီသူကတော့လေးခုမြောက်ဒါဒကာကြီးတွေဒကမကြီးတွေဦးဇင်းတို့ ဟိုဒီပြိဿသုံးပါအစမှလို့ပြောခဲ့မိတယ်တော့ထင်တာပဲဒါတော်တဲ့ကိုနွယ်ခွေသွားတဲ့ယောက်ျားတစ်ယောက်ပမာပေါ့နော်တော်တဲ့ကိုနွယ်ခွေသွားတဲ့ယောက်ျားတစ်ယောက်ကတခါတည်းချီဖို့တုပ်ဖို့နှောင်းဖို့နွယ်တစ်ချောင်းသွားရှာဘယ်ကတွေ့တွေ့တဲ့နေရာအရင်ကတွေ့အရင်ကနေစပြီးတော့တခါတည်းအဲ့နွယ်ကိုတခါတည်းခုတ်ခဲ့ခုတ်ပြီးတော့တခါတည်းဆွဲယူလိုက်ဟိုးအဆုံးတိုင်ဒါနွယ်တစ်ချောင်းရရရင်လည်းဒီနွယ်နဲ့သူလိုတဲ့ နှလုံးဟိုခြေရဲ့နောင်နဲ့တုတ်တယ်ပိုးတယ်ဒီကဘာတွေကသူလိုတဲ့အလုပ်တွေကြီးစီးတာအဲသို့မဟုတ်လို့တချို့ယောက်ျားတစ်ယောက်ကလည်းထိုးတူပဲယောက်ျား၄ယောက်တည်းမှာနောက်တစ်ယောက်ကတော့သွားခုနငွေရှာခြေဖို့တုတ်ဖို့နှောင်းဖို့သူ့လုပ်ငန်းကိစ္စတွေကြီးကြီးဖို့အဲလိုတကားလေးသွားတဲ့အခါမှာဘယ်ကနေစပြီးတော့ຫນွယ်ကို အလေကစတွေ့ຫນွယ်ဆိုတော့လေသူပုံစံမျိုးမျိုးနဲ့ရှိနေမှာပေါ့ အဲ့တော့အလေကောင်ကစတူတယ်ကိစ္စမကြည့်အဲ့အလေကောင်ကနေစကင်လိုက်ပြီးတော့တခါလေဆွဲယူလိုက်တာအိုးအဆုံးတိုင်းဟောဒါဆိုလို့ရှိတယ်ပဲအဲ့ရတဲ့လူနဲ့ဒါမိမိရဲ့တုံ့ပြန်ကိစ္စပြီးပြီးပြီးမြောက်တာပေါ့ဟောနောက်တတိယမြောက်ယောက်ျားတယောက်ကလည်းထို့တူပဲနွယ်ကိုချောင်းတော်တယ်သွားသူကြတော့ဘယ်ကစတွေ့ဟိုးအပြားလို့ခေါ်တယ်အဆုံးကစတွေ့တွေ့တဲ့နေရာကနေစကင်ပြီးတော့တခါလေထို့နွယ်ကိုသိမ့်ယူလိုက် ဟိုးအဆုံးတိုင်အောင်ပေါ့အစတိုင်အောင်ဒီလိုပြောအောင်အဲဒုက္ခကြလည်းပဲတခါလေအဲ့ညွယ်ကိုယူပြီးမိရဲ့တခါလေလုပ်ငန်းကိစ္စတွေကဆောင်ရွက်လို့ကြီးကြီးအောင်ဟောနောက်တစ်ယောက်နောက်ဆုံး၄ယောက်မြောက်တစ်ယောက်ကဝေချတယ်တော်တယ်ဝေချသွားတဲ့အခါအလေကနေပြီးຫນွယ်ခဲ့အလေကောင်ကဒီသူအလေကောင်ကနေဆွဲပြီးယူလိုက်တာဟုတ်ဒါလေအစပေါ့တနည်းအားဖြင့်ဦးဇင်းတို့နားလည်အောင်ပြောအချင်းပေါ့ဒါလိုပြောအချင်းရအောင်လား ဂိုင်းပြီး တော့ဒုံနွယ်ကိုတို့လူပဲယူပြီးတော့မိမိလိုတဲ့ကိစ္စကိုပြီးမြောက်ဆောင်ရွက်လို့ရတယ်ထိုပုံပမာပဲဒီပရိသသမုပ္ပါဒီဆိုတာတို့တူအဲ့တော့ကိုဦးဇင်းတို့ကဒုတိယမြောက်ဤပေါ့အနုလောမဤပေါ့အဲ့တော့အဝိဇ္ဇာမတိသရမရဏတန်အောင်နဲ့ဒါအနုလောမဤသူ့ကိုပထမဤအစကနေအဆုံးတိုင်အခု သွားမှာကကြတော့ဒါဒုတိယအနုလောမဤလို့ခေါ်တယ်ဒုတိယဤပေါ့ အလဲကနေပြီးတော့ဘယ်ထိသွားမလဲဆိုတော့အဆုံးတိုင်အောင်အလဲကနေဘယ်တိုင်အောင်အလဲမှာအဆုံးတိုင်အောင်ပါဗျာအလဲကနေပြီးတော့အဆုံးတိုင်အောင်သွားမယ်ဒီပေါ့အဲဒီနည်းလေးကိုဦးဇင်းတို့စပြီးတော့ဒါဟောကြနာကြားကြရအောင်နာကြမယ်ဆိုတော့ဦးဇင်းတို့ဘယ်ကစပြီးတော့ဟောမလဲဆိုတဲ့အခါကျတော့ဒီပရိသသမုပ္ပတ် ဒီဒုတိယနေကိုတော့ဦးဇင်းတို့ဒါတွေ့ရတဲ့နေရာနှစ်နေရာပေါ့တွေ့ရတဲ့နေရာနှစ်နေရာရှိအဲ့ဒါကဗမာဆိုတော့ဦးဇင်းတို့တန်ယုတ်တနေကေမှာရှိတယ်တမာရီတုတ်တန်ရေဟုတ်မြစ်ကြီးမှာနေကေမှာရှိတယ်မာတင်ခရတုတ်တန်မာမာတင်ခရတုတ်တန်ဒီတုတ်တန်နှမျိုးတွေ့တာပေါ့အဲ့ဒီကနေဦးဇင်းတို့ကိုအရင်ဆုံးတော့ဒီတန်ယုတ်တနေကေမှာလာတဲ့တမာရီတုတ်တန်စပြီးတော့ဦးဇင်းတို့ဘုရားစကြရအောင်အဲ့တော့ ယောမေတုတံဧကံသမယံဘဂဝတာဝိတ္တိယံဝိရတတိတိတဝနိအနာတပိနိကတအာရမိဒါဘုရားရှင်အခါတပါတာဝတိပြေမွန်ဇေတံကြောင်းနာရပင်တတိကြီးစောက်လို့လူတန်းနဲ့ဒါဇေတံကြောင်းတော်မှာတရင်သုံးကလို့ပြောတယ်အဲဒါတရင်သုံးကမှာဘုရားရှင်ဒီတကားတဲ့ရဟန်းတော်တွေကို ရရကောဘဂဝါဘိက္ခုအာမန္တေတိဘိက္ခောတိစေတယံတို့ဆိုပြီးခေါ်လိုက်ခေါ်လိုက်တဲ့အခါကျတော့တကားတဲ့ဗဒ္ဒန္တေတိဒေဘိက္ခုမကဝတော်ပစ္စတောတောဉာဏ်တော်တွေကတပံပြန်ပြီးတော့အရှင်ဘုရားပြန်လဲပြီးတော့ခွန်းတုတ်စကားပြန်ပြီးတော့တုတ်ပြန်တယ်အဲ့ကမှဘုရားရှင်ကအစပြီးတော့ဟောတယ်အဲ့တော့ဦးဇင်းတို့ဘယ်ကစပြီးဟောတုံးဆိုတော့ သမာရင်ဘိကဝေပါဝေဒသမာဟိတောဘိကဝေဘိကယထာဘူတံပသနာတိဒါလေးစပြောဘေကဝေจิตယံတို့သမာရိန်သမာတိကိုပါဝိတာပွားများကြကုန်သောသမာဟိတောသမာတိရှိသောဘိက္ခုယံတော်သည်ယထာဘုဒ္ဓဟုတ်တိုင်းမှန်စွာပဇာနာတိကွက်ကွက်ပြပြသိပါပေ၏ဟောသမာရိဒူတော်ညာจิตယံတို့သမာရိရှိရင် မဟုတ်တိုင်းမှန်စွာသိလိမ့်မယ်မဟုတ်တိုင်းမှန်စွာသိတယ်မြင်တယ်ဆိုလို့ကြားချင်တာဟောဟောပြီးတဲ့အခါကျဘာဆက်ပြောတော့ဂိန္ဒယထာဘုဒ္ဓံပါဇာနာတိအဲ့လိုယထာဘုဒ္ဓံယထာဘုဒ္ဓညာနဲ့ဟုတ်တိုင်းမှန်စွာသိတယ်ဆိုတာဘာတွေကိုသိတာတော့ဘာတွေကိုသိတာတော့ဆိုတော့ရူပတ္တသမုဒိယံသာအတ္တင်ကမိဇာဝေဒနာယသမုဒိယံသာအတ္တင်ကမိဇာတင်ညာယသမုဒိယံသာအတ္တင်ကမိဇာ သင်္ခါရဏံသမုဒိယံဇာအတ္တင်ကမိဇာဝိညာဏတံသမုဒိယံဇာအတ္တင်ကမိဇာဘာပြောတုံးဆိုတော့ရူပခန္ဓာလို့ခေါ်တဲ့ရုပ်တရားတွေကိုသမုဒိယံဇာဖြစ်ခြင်းကိုလည်းသိတယ်ဖြစ်ကြောင်းကိုလည်းသိတယ်အတ္တင်ကမိဇာချုပ်ကြောင်းကိုလည်းသိတယ်ဝေဒနာယသမုဒိယံဇာအတ္တင်ကမိဇာဝေဒနာဖြစ်ကြောင်းကိုလည်းသိတယ်ဝေဒနာရဲ့ချုပ်ကြောင်းကိုလည်းသိတယ် တင်ညာယသမှုရိသာတေကမင်္ဂတင်ညာခြေချောင်းကိုလည်းတည်တယ်တင်ညာချုပ်ချောင်းကိုလည်းတည်တယ်သင်္ကာရဏသမှုရိသာတေကမင်္ဂသင်္ကာရတရားတို့ချုပ်ချောင်းကိုလည်းတည်မယ်သင်္ကာရတရားတို့ခြေချောင်းကိုလည်းတည်တယ်ချုပ်ချောင်းကိုလည်းတည်တယ်ဝိညာဏတသမှုရိသာအတေကမင်္ဂဝိညာဉ်တရားတွေရဲ့ခြေချောင်းကိုလည်းတည်ရဲ့ချုပ်ချောင်းကိုလည်းတည်မယ်တည်တယ်လို့ ရကျင်တာဟောအဲ့တော့ဒကာကြီးတွေဒကာမကြီးဒီနေရာလေးမှာတစ်ချက်ရပ်ပြီးတော့ကြည့်ပေါ့အဲ့ယုတ်တရားနံတရားတနည်းအားဖြင့်ပြောတော့ခန္ဓာ၅ပါးပေါ့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးအဲ့ဒီယုတ်တရားနံတရားတွေကဖြစ်ကြောင်းကိုလည်းသိဖို့ချုပ်ကြောင်းကိုလည်းသိဖို့အရေးဒီသမာဓိမလိုအပ်ဘူးလားသမာဓိလိုအပ်ပါတယ်ဗျာသမာဓိလိုအပ်တယ်ဒါကြောင့်မို့လို့ မာဓိထူထောင်ညာသမာဓိရှိမှဟိုတိုင်းမှန်กว่าဒီယုံတရားနန္တရားတဏှာပြင်ခန္ဓာ၅ပါးတို့ရဲ့ဖြစ်ကြောင်းချုပ်ကြောင်းဒါကိုသိမေလို့ဒီလိုမျိုးပြခြင်းကဟောတာဒီလိုဒေသနာတော်တွေကိုတော့ဦးဇင်းတို့ကတကယ်ကိုတကားလေးလေးလေးမြတ်မြတ်နဲ့တန်မှုထားပြီးတော့လိုက်နာခြင်းသုံးကြရမှာဖြစ်တယ်ဒီလိုဒေသနာမျိုးတော်မျိုးတွေကိုမှဦးဇင်းတို့ကလက်မခံကျင့်ကြဘူးတဏှာပြင်တို့တကားကြီးတွေတုံမှကြီးကြီး ဒီလိုဒေသနာမျိုးတွေကိုမှမိမိတို့ကတမိုးမထားဘူးဆိုခဲ့ရင်မိမိတို့ရဲ့သန္တနာဥစဉ်ရဲ့ဒုက္ခမှာလွတ်မြောက်ဖို့အရေးဒီတကကြီးတကမာကြီးဒီဒါမရေမရတဲ့သဘောပဲရှိ တနည်းအားဖြင့်လိုချင်ကမြမတ်တာဖြစ်မှာပဲတကယ်ရောက်လာဖို့ကတော့အလံဝင်းနေအောင်ပါမိုးနဲ့မြေကြီးပမာဒါချားနေအောင်ပါပဲကဲကောင်းပြီအဲ့တော့ အဲ့တော့ဦးဇင်းတို့ဒီနေရာမှာယထာဘူတဉာဏ်ဆိုတဲ့အပိုင်းလေးပေါ့အဲ့တော့ဒီဉာဏ်ပညာဒီအမတန်မှဒါအရေးကြီးတယ်ဒါလေးကိုလည်းတကကြီးတွေတကမကြီးတွေဒါကိုယ်ကိုယ်ပြပြနဲ့ဒီလိုနားလည်သွားရတထားအဲ့တော့ဒီနေရာမှာကောင်းပြီအဲ့တော့ယုတ်တရားနဲ့ယုတ်တရားနဲ့တရားတနည်းအားဖြင့်ခန္ဓာ၅ပါးတွေကဖြစ်ကြောင်းကိုလည်းသိတယ်ချုပ်ကြောင်းကိုလည်းသိတယ်ဘာရှိရင်သိတယ်လဲဆိုတော့သမာဓိရှိရင်ဘာရှိရင်လဲ သမာဓိရှိရင်သိနိုင်ပါတယ်ဖေဟာသမာဓိရှိရင်သိနိုင်တယ်ကဲကောင်းပြီအဲ့လိုသိတဲ့အခါကျတော့ဘယ်လိုစပြီးတော့ဒီယုတ်တရားတွေရဲ့ဖြည့်ကြောင်းချုပ်ကြောင်းကိုသိရမလဲဘုရားရှင်ကဆက်ပြီးပြောတယ်ဂောဇာဘဂဝေရုပတ္တသမှုရိယောကောဝေဒနာယသမှုရိယောကောတင်ညာယသမှုရိယောကောသင်္ခါရဏသမှုရိယောကောဝိညာဏတသမှုရိယောဟောမိကုံးလေး စေတယံတို့တဲ့ယုတ်တရားတွေကို ဖြစ်စီတတ်တဲ့အကြောင်းကပါလေကောရူပတ္တသမှုရယောယုတ်တရားတွေကိုဖြစ်စီတတ်တဲ့အကြောင်းတရားပါလေကောဝေဒနာယသမှုရယောဝေဒနာကိုဖြစ်စီတတ်တဲ့အကြောင်းတရားကပါလေကောတင်ညာယသမုဒယောတင်ညာကိုဖြစ်စီတတ်တဲ့အမှန်သားမှုတင်ညာကိုဖြစ်စီတတ်တဲ့အကြောင်းတရားကဘာတော့ကောသင်္ခါရဏသမုဒယောသင်္ခါရတရားတွေကိုဖြစ်စီတတ်တဲ့အကြောင်းတရားကဘာလဲ ဘောဝိညာဏတ္တသမုဒယောအတိစိတ်ဝိညာဉ်တရားတွေကိုဖြစ်စီတတ်တယ်အကြောင်းတရားကဘာလဲဟောဒါလေးပြခြင်းကမေခွန်းထုတ်ပြီးတဲ့အခါကျဘာပြောတော့ဣဒဘေကဝေဘေကုအဘိနန္တတိအဘိဝအဘိဝတတိဣဇောတာယတိဋ္ဌတိဒါလေးကိုပြောဒီသာသနာတော်မှာတဲ့ရဟန်းတော်တပါးတနည်းအားဖြင့်ဒီနေရာမှာတော့ဘိက္ခုဆိုတဲ့အပိုင်းမှာ ရဟန်းတော်လို့ဘာသာပြန်လို့ရတယ်လို့တန္တရာဘေးကူရှူတွေးတတ်တဲ့အမျိုးကောင်းသားမျိုးကောင်းသမီးကိုလည်းဒီညမှာဘိက္ခုခေါ်လို့ရတယ်။အဲ့တော့တန္တရာဘေးကူရှူတွေးလျက်ရှိကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့တန္တရာဘေးတန္တရာကြီးကိုဘေးအဖြစ်နဲ့ရှူတွေးနေတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေမလုပ်ကြရမှာတော့မျိုးကောင်းသားမျိုးကောင်းသမီးတွေဘယ်လိုဖြစ်လဲဆိုအဘိနန္ဒတိနှစ်သက်နေတယ်။အဲဘိနန္ဒီနှစ်သက်နေတဲ့ကိုဦးဇင်းတို့ ဒါကရာကတော့ပတ္ထိတိဆိုပြီးတောင်းတာတွေလိုချင်တယ်ပေါ့တောင်းတာတွေဒီလောက်ဆိုတကကြီးတကမာကြီးတွေဒါနည်းနည်းလေးရုပ်လုံးပေါ်မသွားဘူးလားရုပ်လုံးပေါ်ပါတယ်ခင်ဗျာရုပ်လုံးပေါ်သွားပြီလိုချင်တယ်တောင်းတာတွေဒါတဏှာပဲဗါတဲ့တော့လိုချင်တယ်တောင်းတတာပါဗျာလိုချင်တာတောင်းတတာနောက်တစ်ခုဗာပြောရတော့အဘိဝရတိတခါတည်းမာမာယွယွနဲ့တခါတည်းနှုတ်ကနေပြီးထုတ်ပြီးတော့ကိုပြောရ ဒကာကြီးဒကာမကြီးတွေကမပြောဘူးလားနှုတ်ကပြောပါတယ်ဗျာစားတော့ဆိုင်ကောင်းကောင်းလေးဒီဇိုင်းသွားကောင်းပြီဆိုတဲ့စားတော့ဖွယ်ရာတွေမှာမှားပြီးတော့စားကြတော့ကြစားတဲ့အချိန်မှာလည်းနှစ်သက်မှုတွေမဖြစ်ဘူးလားဖြစ်ပါတယ်ဗျာနှစ်သက်မှုဖြစ်ုံနေလားဆိုတော့မဟုတ်ဘူးအဲ့ဒီဝိုင်းမှာထိုင်းနေကောကောင်းတယ်ကြီးကောင်းလိုက်တာမပြောဘူးလားကောင်းတယ်လို့ပြောပါတယ်ဗျာဟုတ်တယ် ပြောပြီးပြီးပလားဆိုတော့မဟုတ်ဘူးပြန်လာလည်းပဲအာငါတို့တော့ဘယ်ဆိုင်သွားစားတာကောင်းတယ်ကြီးနောက်တစ်ပတ်ဟုတ်ပလားပြန်ပါနောက်တစ်ပတ်အဲ့ဒါပြောတာပဲဒီနော်အဘိဝရတိဆိုတာဒါကိုပြောတာနောက်တစ်ခုပါလဲဆိုဧဇောတာယတိတ်တတိအဲ့လိုအရာဝတ္ထုတစ်ခုအာယုံတစ်ခုတွေ့ပြီဆိုအဲ့အာယုံပေါ်မှာအဲ့ပါလေမြုံမတက်ဆွဲလန်းစွာတည်ရပြောချင်တာကဒါလေစိတ်ကအဲ့တာယာဝယ်စုတဲ့အာယုံပေါ်မှာ တခါလေးတီးသွားတယ်ဒီလိုပြောတာဒါကဘုရားရှင်ကဒီယုတ်တရားတွေကဖြစ်စီယုတ်တရားကိုဖြစ်စီတတ်တဲ့အကြောင်းဝေဒနာတရားကိုဖြစ်စီတတ်တဲ့အကြောင်းတင်ညာတရားကိုဖြစ်စီတတ်တဲ့အကြောင်းသင်္ခါရတရားတွေကိုဖြစ်စီတတ်တဲ့အကြောင်းဝိညာဉ်တရားတွေကိုဖြစ်စီတတ်တဲ့အကြောင်းဘာလဲလို့မေးပြီးတော့ဒါလေးနဲ့စပြုခဲ့ပြုတ်ပြီးတော့မှဘာဖြစ်တော့ကိဉ္စအဘိနန္ဒတိအဘိဝတတိအေဇောတာယတိတိဋ္ဌတိ ရူပံဘိနန္တတိအပိဝတတိဧသောတာယတိတ္တတိဒါတာရူပံဘိနန္တတောအပိဝတတောဧသောတာယတိဋ္ဌတောဥပ္ပစ္စတိနန္တိဟောဒီမှာစပြီးတော့လာအဲ့တော့ဒီမှာခုနပြောတဲ့နှစ်သက်တယ်နှစ်သက်တယ်ဆိုတာတောင်းတတယ်ခုနတခါလေမာမာယဉ်ယဉ်နဲ့တခါလေတက်ဝင်ပြီးတော့ပြောဆိုတယ် ဟောနောက်တော့မြို့မတက်တကားလဲဆွလန်းပြီးတော့တီးနေတယ်အဲ့လိုတီးနေတယ်ဆိုတာဒီဘလို့ဟာမျိုးလဲဥမာ ရုပ်တရားမှာအာယုံလေးတကူဆိုတော့အဲ့အာယုံတွေကဟိုဒီလိုရုပ်ရူပခန္ဓာအကြောင်းပြောတယ်အဲ့ရုပ်တရားပေါ်မှာဘာဖြစ်နေတော့အာတကားတဲ့ခုနဆွလန်းပြီးတော့တောင်းတောင်းတတဖြစ်နေတယ်အဲ့ခုနမမောင်ရင်းရင်းနဲ့တက်ဝင်ပြီးတော့ပြောဆိုနေတယ်ငါပဲသူပဲเนาะ အမျိုးသားပဲအမျိုးသမီးပဲအာသားပဲသမီးပဲဇနီးပဲခင်မွန်းပဲဆိုပြီးတော့ဒီလိုမမရွင်ရွင်နဲ့တက်ဝင်ပြီးတော့ပြောဆိုတယ်။ဩနောက်တကမျိုးမတက်လဲဆွဲလန်းပြီးတော့တည်နေတယ်။တခါကြီးကြီးတခါမကြီးဒီအဲ့တက်ရှိတက်မြင့်တက်ရှိတက်မဲ့ကာမဝတ္တုအစုစုတွေပေါ်မှာတွေ့တာတဲ့စိတ်နော်အဲ့တရားကတော့တခါတည်းမြို့မတက်တခါတည်းပါဇက်ကမချနိုင်အောင်တခါတည်းဒီလိုမဖြစ်ဘူးလားဖြစ်တယ်နော် အဲ့လိုဖြစ်နေတဲ့အခါဘာပြောလဲတတရူပံဘိနန္တတော်ဘိဝဒတော်ဧဇောသာယဒိဋ္ဌတော်ဥပ္ပတ္တိနန္ဒီအဲ့လိုပုံကူမျိုးအဲ့လိုပုံကူမျိုးကခုနအာယုံတစ်ခုခုယုတ်တရားပုံမှာနေတဲ့တောင်းတနေတယ်မောင်မောင်ရင်းရင်းနဲ့တက်ဝင်ပြီးတော့ပြောစုနေတယ်မြို့မတက်ဆွဲလန်းပြီးတော့နေတယ်အဲ့လိုပုံကူမျိုးမှာအဲ့ယုတ်တရားပုံမှာအဲ့ဒီလိုမျိုး အဘိနန္ဒတိလို့ခေါ်တဲ့နှစ်သက်တောင်းတနေသောအဘိဝဒတော်အဘိနန္ဒတော်လို့ခေါ်တဲ့နှစ်သက်တောင်းတနေသောအဘိဝဒတော်လို့ခေါ်တဲ့တခါတဲ့အဲ့ဒီမှာမမယွင်ယွင်နဲ့တက်ဝင်ပြီးတော့ပြောဆိုနေသောဧသောသာယဒိဋ္ဌတော်မြို့မတက်ဆွဲလန်းပြီးတော့တည်နေသောတဲ့အဲ့လိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာနန္ဒီနှစ်သက်မှုဒီဥပ္ပဒတိဖြစ်တယ် နန္ဒီဆိုတဲ့နှစ်သက်မှုဖြစ်တယ်။ဘာဖြစ်တဲ့တော့နန္ဒီဆိုတဲ့နှစ်သက်မှုဖြစ်ပါတယ်ဗျာ။နှစ်သက်မှုဒါဦးဇင်းတို့ဒီနန္ဒီဆိုတာကဦးဇင်းတို့ဒီတဏှာရာကတနည်းအားဖြင့်လောဘကအမည်တစ်မျိုးပါပဲနော်။အဲ့တော့အဲ့လိုနှစ်သက်မှုနန္ဒီဖြစ်ပြီးအဲ့လိုလိုချင်တဲ့တောင်းတတယ်ဆိုတဲ့ခုနပတ္ထိတိဆိုတဲ့တောင်းတတယ်ဖြစ်တယ်။အဲ့လိုတဏှာဖြစ်ပြီးဆိုတော့ဘာဖြစ်တော့ယာရုပေနန္ဒီတတုပါဒာနံအဲ့ယုတ်တရားတွေကိုနှစ်သက်နေပြီ ရုပ်တရားတွေကိုနှစ်သက်နေတော့အဲ့ဒီနှစ်သက်ချင်းဒီဘာပြောတန်ဥပါဒံအဲ့ဒါဥပါဒံပဲဆွဲလန်းတာဘာဖြစ်တာလဲတော့တန်ဥပါဒံဆိုရဲဆွဲလန်းမှုဖြစ်ပါတယ်ဗျာဒါဥပါဒံပဲတန်ထိုးအရာပေါ်မှာနန္ဒီဒါနှစ်သက်နေတယ်ဆိုတာအဲ့ဒါအဲ့နှစ်သက်မှုတန်ထိုးနှစ်သက်မှုဒီပင်ဥပါဒနာဖြစ်တယ်တော့ဥပါဒံပဲဆွဲလန်းတာတဲ့ဘာဖြစ်တာလဲတော့ဆွဲလန်းမှုဥပါဒံဖြစ်ပါတယ်ခင်ဗျာ လွယ်လန်းမှုဥပါဒံဖြစ်တာတဲ့ဒါလို့နားလည်ရအောင်အဲ့တော့ဒကာကြီးတွေဒကာမကြီးဒီနေရာလေးမှာကြည့်ကြည့်ပေါ့အဲရုပ်တရားပေါ်မှာနှစ်သက်ပြီးတော့တည်နေတယ်အဲရုပ်တရားပေါ်မှာနှစ်သက်ပြီးဒီနေချင်းဒီပင်လည်းရင်အဲ့ဒါတကြိတ်တခါတည်းနဲ့နှစ်သက်တယ်ဆိုပြီးသွားသလားဆိုမပြီးသွားဘူးပြီးပလားတကြိတ်တကြိတ်တခါနဲ့မပြီးနိုင်ပါခင်ဗျာမပြီးနိုင်ဘူးအဲကြောင့်မလို့ ရုမေယုတ်တရားနာယာနံဒီအကျင့်နှစ်တဲ့ချင်းဒီအတ္တိရှိတန်တို့နှစ်တဲ့ချင်းတဏတိဥပါဒါနံဥပါဒံမြည်ရဲ့အဲ့ဒါဥပါဒံမြည်နော်အဲ့တော့နှစ်သက်မှုကစလိုက်တာဘာကစလိုက်တာနှစ်သက်မှုကနေစတာပါဗျာနှစ်သက်မှုကစတာဥပါဒံပြီးတော့ဘာဖြစ်တော့ဓာတုံပါဒနာပြည့်စရာဘော တတ္တဥပါဒနာပစ္စယဘောအဲ့ဒီမှာဥပါဒံလို့ဖြစ်ပြီးတော့ဥပါဒနာပစ္စယဥပါဒံတိဟူသောအကြောင်းကြောင့်ဘောကမ္မဘဝဥပပတ္တိဘဝဖြစ်တယ်ဘာဘဝတွေဖြစ်ကမ္မဘဝဥပပတ္တိဘဝဖြစ်ပါတယ်ခင်ဗျာကမ္မဘဝဥပပတ္တိဘဝဖြစ်တယ်အဲ့ဒီမှာကမ္မဘဝကဘာဖြစ်တော့ဘဝပစ္စယဇာတိအဲ့ဒီကမ္မဘဝဖြစ်တဲ့အခါကျတက္ကကြီးတက္ကကြီးတွေဦးဇင်းတို့ဘာပြန်ရဇာတိရပါတယ်ခင်ဗျာဇာတိပြန်ရတယ်ဟောနောက်တက ဇာတိပစ္စယသရမရဏံဟောဇာတိရလိုက်တဲ့အခါကျဘာဖြစ်အဲဇာတိကြောင့်သရမရဏဆိုတဲ့တခါကြီးဒီမကြီးအကျိုးတခါဖြစ်မလာပြန်ဘူးလားဖြစ်လာပါတယ်ဗျာဖြစ်လာတယ်အဲဒီဇာတိဇာတိရလာလို့သရမရဏရလာလို့ဒါပဲလားဆိုတော့မကဘူးနောက်ကတော့ကပိဋိဝဒုက္ခဒေါမနတုပါပါရတာတမုန်တိ ဟောဒုက္ခပရိဒေဝဒုက္ခဒေါမနတာဥပယတာဆိုတဲ့ဒီတရားတွေလည်းတခါလဲဆက်ပြီးတော့ပါပြီနော်။တမောတိထေချပြစ်လာကုန်နေ။ဧဝမေတ္တတာကေဝလတာဒုက္ခကန္တတာသမှုလျောဟောတိအဲ့လိုနဲ့တခါလဲဒုက္ခတုဒုက္ခအစု အပုံကြီးဒီဒါအတင်ချပြစ်လာတာလေ။အဲ့တော့ဒီဟန်ကတခါကြီးတွေပါပြောတာတော့ဆိုတော့ဦးဇင်းတို့ခုနပြောခဲ့သလိုပဲပရိဒသမုပ္ပါဒုတိယနီးပရိဒသမုပ္ပါဒုတိယနီးလို့ပြောတဲ့ဒီအနုလောမနီးဒီ အလေကောင်ကနေပြီးတော့ဘယ်ထိသွားတော့အဆုံးတိုင်အောင်သွားတာပဲဘယ်ကနေပဲသွားအလေကောင်မှနေပြီးတော့အဆုံးတိုင်အောင်သွားတာပါဗျာအဲ့တော့ဦးဇင်းတို့ဘဝ၃ခုနဲ့ green set ပြီးရှုမယ်ဆိုဟိုးပရိသသမုပ္ပါပထမနေ့တုန်းကတော့တကားတဲ့အဝိဇ္ဇာကြောင့်သင်္ကာရသင်္ကာရကြောင့်ဝိညာဉ်ဆိုတော့အဲ့အဝိဇ္ဇာသင်္ကာရတွေကတိတ်မှဖြစ်ခဲ့ပြီးတော့ဝိညာဉ်နဲ့တော့တလာရဏဖတ်တာဆိုတဲ့ဒီပစ္စုပန်ဘဝယုံနဲ့ခန္ဓာ၅ပါးရတယ် ဟောဒီယုံနာခန္ဓာ၅ပါးကနေတခါထားပြီးတော့ခုနဝေဒနာတဏှာဥပါဒံဆိုပြီးတော့ဒီတရားတွေဆက်ပြီးတော့ပြပြန်တော့အနာပြစ္ဆုတ်ပံအကြောင်းတရားတွေအနေနဲ့သူတို့ကတည်ရဲ့အခါမှာအနာဂတ်မှာတခါဓာတိတရာမရဏဆိုတဲ့ဒီလိုအကျိုးတရားတွေထပ်ပြီးတော့ရပြန်တရားကိုဦးဇင်းတို့ဘဝသုံးခုပုံပေါ်တာပိဋကသမုပ္ပါပထမနည်းကအော်အခုဒီမှာလဲကြာလဲကြာဦးဇင်းတို့ပိဋကသမုပ္ပါဒုတိယနည်းကဘယ်ကစလိုက်ခုနဝေဒနာကစတာဘယ်ကစ ဝေဒနာကနေစတာပါဗျာသို့တော့ဝေဒနာဒီတော့ဒုဒကကြီးတွေဒကမကြီးတွေနားလည်တာမှာရှိကဟိုဖတ်တာနော်ဒါအာယနာဖတ်တာဒါတော့ပါတာတက်ထားဖတ်တာဝေဒနာအဲ့တော့အလားကိုဦးဇင်းတို့ဖြစ်တဲ့အခါတမှာဝေဒနာဝေဒနာကနေခုစလိုက်တာပဲပြန်စတော့ဆိုတော့အိုးဓာတိသရမရဏဒီကိုဆုံးဒီကိုဆုံးတဲ့အခါကျတော့ဒါကြတော့ဗာလဲဆိုတော့ဦးဇင်းတို့ပစ္စုပန်ကနေပြီးတော့အနာဂတ်ကိုသာဆူသွားတာဘယ်ကနေပဲသွား ပစ္စုပန်ကနေပြီးတော့အနာဂတ်ကိုသွားတာပါဗျာပစ္စုပန်ကနေပြီးတော့ဒါအနာဂတ်ကိုတာဆူးသွားဟိုးခုနပထမနေ့ကကျတော့အတိတ်ကနေပြီးတော့ပစ္စုပန်ပစ္စုပန်ကနေအနာဂတ်အဲ့တော့ဦးဇင်းတို့ဒီမှာဆိုလို့ရှိရင်ဆိုကြပါစို့ပစ္စုပန်ကနေကူကသွားတဲ့အခါကျတော့ဒီရှုွက်ကိုရှုကျင်တဲ့သူတော်ကောင်းတယောက်ဒီမလုပ်ရတော့ခုနရှုွက်ကတော့ခုနဝေဒနာကြောင့်တဏှာဖြစ်ပုံတဏှာကြောင့်ဥပါဒံဖြစ်ပုံဥပါဒံကြောင့် ဘဝကမ္မဘဝဥပ္ပတ္တိဘဝဖြစ်ပုံဘဝကြောင့်ဇာတိဖြစ်ပုံဒါကပထမနည်းနဲ့အတူတူပဲရှုွက်ကမပြောင်းဘူးဒါပေမဲ့ဘာကိုပြောင်းသွားတော့လို့မေးတဲ့အခါကျစပြီးတော့ကင်တဲ့နေရာမှာပြောင်းသွားတာအဲ့တော့ဦးဇင်းတို့ဒီမှာစပြီးတော့ဟိုကကင်တဲ့နေရာကခုနနွယ်ကူတဲ့ယောက်ျားတစ်ခုလို့ပေါ့နွယ်ကူဖမ်းဆွဲလိုက်တယ်သူမိတဲ့နေရာကအရင်လည်းဖြစ်ရင်ဖြစ်မယ်အပြားလည်းဖြစ်ရင်ဖြစ်မယ်အလေလည်းဖြစ်ဖြစ်မှာပဲအဲ့မိတဲ့နေရာကစကင်ပြီးတော့ဆွဲယူလိုက်တာဆွဲယူလိုက်တော့ဒါကြတဲ့ဟိုအပြားဘက်ကိုသွားမလားဒီဘက်အရင်ဘက်ပြန်မလားပေါ့ဒီလိုပဲ အခုလဲထိုပုံပံမှာပဲပိဋကသမုပ္ပါကိုစပြီးတော့ခြင်လိုက်တယ်ဒီကြောင်းကျိုးဆက်နံမှုပိဋကသမုပ္ပါကိုယူပွားသုံးတတ်တော့မယ်ဆိုတဲ့အခါကျတော့အခုမိမိကစခြင်လိုက်တယ်ဒီပစ္စုပန်ကိုခြင်မိတယ်ဝေဒနာဝေဒနာကိုစခြင်ပြီးဝေဒနာကနေတဏှာဥပါဒံဖြစ်ပုံကိုသွားလိုက်တာဘယ်ရောက်သွားတော့ဟိုးကမ္မဘဝတိုင်အောင်ဒါကပစ္စုပန်နေရာမှာသူကဖြစ်တယ်ဖြစ်ပြီးတဲ့အခါကျတော့ဘာဖြစ်တော့ဟုတ်ကဇာတိဇရာမရဏကျတော့ဒကာကြီးတွေဒကာမကြီးတွေဘယ်ရောက်သွားတော့အနာဂံဘယ်ရောက်သွား အနာဂတ်ရောက်သွားပါတယ်ဗျာအဲ့တော့ရှုခွင့်ကတော့ရှုပုံချင်းအတူတူပဲသို့တော်ဒီပြစ္ဆုတ်ပံကနေပြီးတော့ကြောင်းကျိုးဆက်သွားလိုက်တာဟုတ်အနာဂတ်ဆုံးသည့်တိုင်အောင်ပေါ့အဲ့တော့အနာဂတ်ဘယ်မှာဆုံးမလဲသိရင်တော့ဒကာကြီးတွေကမကြီးတွေဒီပြိဿသမုပ္ပါသန္တနာဆက်ရင်ပြတ်မှာကဘယ်ရောက်မှပြတ်ဇရာမရဏရောက်မှဖြစ်တာပါဗျာနိဗ္ဗာန်ရောက်မှပြတ်မှာပြိဿသမုပ္ပါကဟုတ်လား တင်ပါဗျာဘိဓသမုပ္ပါသန္တနာဆက်ရကြီးပြတ်မှာကဇာတိဇရာမရဏမှလည်းမပြတ်ဘူးလေဒီကကြီးဇရာမရဏပြီးတော့ကိုကသန္တနာခီးကပြတ်ပလားဆိုတော့ကိုသန္တနာခီးကဒီပိဋကသုံးပါအင်္ဂါရက်တွေကဆက်ပြီးတော့တပတ်လဲနေဦးမှာမလားတင်ပါဗျာအဲ့တော့ပရိသတ်သမုပ္ပံသန္တနာဆက်ရကြီးဘယ်မှာပြတ်မလဲလို့မေးတဲ့အခါကျဟောမိမိတို့ကဓာတ်တမေဓာတ် တပုံညာကိုရရင်တော့အဲ့အဲ့ဒါမဲ့အဲ့ဒါညာကငကလည်းပြပြီးတဲ့နောက်မှာအဲ့ဒါတဏ္ဍာဆက်ရပြက်ပြီးအဲ့ဘဝအဲ့ခန္ဓာမှာယန္နာဖြစ်ပြီးဆိုရင်နောက်အနာဂတ်ဇာတိဆိုတာရှိဦးမလားမရှိတော့ပါဗျာနောက်အနာဂတ်ဇာတိဆိုတာမရှိတော့အဲ့ကြတော့မှဒါတဏ္ဍာဆက်ရဒီပြိဋ္ဌာသမုပ္ပါတဏ္ဍာဆက်ရကြီးကအဲ့ဒီမှာပြတ်မှာအဲ့တော့အဲ့လိုမျိုးနာဂတ်ကိုတာဆူသွားတာသုံးသည့်တိုင်အောင်ရှုသွားပြီတော့ဆိုတော့တခါကြီးကြီးတခါကြီးနာဂတ်သုံးသည့်တိုင်အောင်တာရှုတယ်။ဒါယောဂီသူတော်ကောင်းတယောက်အနေနဲ့ အဲ့တော့အနာဂတ်ဆုံးသည့်တိုင်အောင်ယူဆိုတဲ့အခါကျတော့ကိုဒီပြစ္ဆုတ်ပံကိုဗုဒ္ဓယူတော့အဲပြစ္ဆုတ်ပံကနေပြီးတော့ပထမအနာဂတ်ဒါတလူယူလို့ရအကယ်၍အဲ့မှာတဏ္ဍာမဆုံးသေးတဲ့ပုဂ္ဂိုလ်ကပထမအနာဂတ်ကနေဒုတိယအနာဂတ်အဲ့တော့ပထမအနာဂတ်ကဒုနေရာမှာပြစ္ဆုတ်ပံနေရာမှာတည်သွားမှာပေါ့ဒုတိယအနာဂတ်ကတော့အနာဂတ်ဖြစ်တယ်နော်အဲကနေပြီးတော့တတိယဒုတိယအနာဂတ်နဲ့တတိယအနာဂတ်တတိယအနာဂတ်နဲ့သုတ္တအနာဂတ်ဒီလိုပုံစံမျိုးနဲ့ဒါပရိသတ်ဘုရားရှုသွားရအောင် ဒါကတော့ရှုပုံရှုနည်းလေးပေါ့နော်ရှုပုံရှုနည်းကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒါကဒီပရိသသမုပ္ပတ်ဒီဒုတိယနည်းပေါ့ပရိသသမုပ္ပတ်ဒုတိယနည်းမှာအဲ့တော့ဒါယုတ်တရားကိုပြောသလိုပုံစံတူပဲဒီမှာတော့ဦးဇင်းတို့ကရူပံပိဏ္ဏတဲ့ဒီအပိဝဒတိဧဇောတာယတိတ္တိတတရူပံပိဏ္ဏတောအပိဝဒတောဣဇာတာယတိဋ္ဌတောဥပ္ပစ္စတိနန္တိယာရူပေနန္တိတတုပါဒနာအဲယုတ်တရားပေါ်မှာနှစ်သက်တယ် အဲနှစ်သက်တဲ့ဟာကိုကဒါဥပါဒံဖြစ်တယ်ဓာတုဘာရဏပစ္စယဘောဝါပစ္စယဇာတိဇာတိပစ္စယသရမဏလောကပိတိဝဒုက္ခဒေါမနတုပါယတာတမုန်တိဆိုပြီးဒီလိုသွားတာအဲလိုပဲဒါယုတ်တရားကိုဒါပမာထပြီးကျန်တဲ့ဝေဒနာတင်ညာသင်္ခါရဝิญဉ်နဲ့ပုံစံတွေပဲဝိညာဏံဘိနန္တိအဘိဝရတိဣဇောတာယတိတတိတတဝိညာဏံဘိနန္ဒတောအဘိဝဒတောဣဇောတာယတိတတောဥပ္ပစ္စတိနန္တိအဲမှာလည်းပဲထိုဝိညာဉ်လို့ခေါ်တဲ့ဒီ ဝိညာဉ်အပေါ်မှာအသိစိတ်ပေါ်မှာလည်းဘာဖြစ်တော့အဲ့ဒါနန္ဒီဆိုတဲ့နှစ်သက်မှုဖြစ်တယ်ဘာဖြစ်လို့ပုဂ္ဂိုလ်မှာဖြစ်တာလို့ခုနပြောတဲ့ဝိညာဉ်ပေါ်မှာအဘိနန္ဒအဘိနန္ဒတိနှစ်သက်တောင်းတနေတယ်အဘိဝရတိမမောင်မမယွယွနဲ့တက်ဝင်ပြီးတော့ပြောဆိုနေတယ်အေဇောတာယတိမြို့မတက်တခါလေအဲနှစ်သက်ပြီးတော့တည်နေတယ်အဲ့လိုပုံကူမျိုးမှာထိုကဲ့သို့ဝိညာဉ်ပေါ်မှာတခါလေနှစ်သက်ပြီးတော့တောင်းတနေသော မမယွင်ယွင်နဲ့တက်ဝင်ပြီးတော့ပြောစုနေသောမျိုးမတက်တကားတဲ့တကားဆွဲလန်းပြီးတော့တည်နေသောပုဂ္ဂိုလ်ရဲ့တန်တန်မှာနန္ဒီဆိုတဲ့နှစ်သက်မှုဖြစ်တယ်။အဲဒီနန္ဒီဒီယာဝိညာဉ်နဲ့နန္ဒီဓာတုပါဒနာအဲ့ဒီဝိညာဉ်မောမှာနှစ်သက်နေခြင်းဆိုတာသင်ရှားရှိတယ်။အဲ့ဒီနှစ်သက်နေခြင်းဒီပင်ဒီဥပါဒံပဲပြီးတဲ့အခါကျမှဖြစ်တော့ အဲ့ဒီဥပါဒနာပြစ်စရာဘောအဲ့ဒီဥပါဒါကြောင့်ဘောဝဖြစ်တယ်ကမ္မဘောဝဖြစ်မယ်ဥပပတ္တိဘောဝဖြစ်မယ်ပြီးတော့ဘောဝဖြစ်စရာဇာတိဘောဝအဲ့ဒီကမ္မဘောဝကြောင့်ဇာတိဖြစ်မယ်ဇာတိဖြစ်စရာဒုက္ခပိရိဝဒုက္ခဒေါမနတာဥပါယတာတာမုန်တိဟောဇာတိကြောင့်သရမဏဒုက္ခပိရိဝဒုက္ခဒေါမနတာဥပါယတာရမယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီနေရာမှာဦးဇင်းတို့ကဒါကြည့်လို့ရတယ်ဒီနေရာမှာကြည့်လို့ရရဲဆိုတော့ဦးဇင်းတို့ဒီအာယုံနဲ့ဝိတ္ထုဝိတ္ထုနဲ့အာယုံ ဒါပေါင်းစုံမိရဲ့အခဦးဇင်းတို့ခံစားမှုဆိုတာပေါ်လာမှာခံစားမှုဆိုတာအာယုံနဲ့ဝိထုနဲ့တိုက်ဆိုင်နေတိုက်ဆိုင်တဲ့အခါကခုနဆံရပေါ့ဝิญဉ်ဖြစ်မြင်အဲ့ဒီမှာခံစားမှုပါလာအဲ့ခံစားမှုဝေဒနာပါလာပြီဝေဒနာပါလာတဲ့အခါအဲ့ဝေဒနာအပေါ်မှာဘာဖြစ်ပြီအဲ့မှာခံစားတဲ့အခါဟိုးခုနမဟာတင်ခရတုတ်အတိုင်းပြန်ပြောရင်တော့ဒီနေရာလေးမှာပို့ပြီးတော့အသက်ဝင် အဲ့တော့အဲ့မာတင်ကြရတုတ်ကိုဦးဇင်းတို့ပြန်ပြီးတော့နည်းနည်းလေးပြန်ကင်ပြောရင်တော့ပို့ပြီးတော့တို့တကရေးတင်မရေးတင်ရမှာအတိညာတန်ရှင်းနိုင်မယ်အဲ့တော့အဲ့မာတင်ခရတုတ်ဦးဇင်းတို့နည်းနည်းလေးသွားကြရအောင်အဲ့မာတင်ခရတုတ်ကိုသွားတော့မယ်ဆိုတဲ့အခါကျဒီတုတ်ရဲ့ဏ္ဍန်လေးကိုတော့ဦးဇင်းတို့ဒီမှာဖြည့်ပြီးတော့ပြောဖို့လိုမှာပေါ့အဲ့တော့ဒီတုတ်တန်ဒေသနာတော်ကြီးဖြစ်ပေါ်လာတာကဦးဇင်းတို့ဒါယဟန်တော်တပါးကိုအကြောင်းပြုပြီးတော့ ဖြစ်ပေါ်လာအဲရန်တော်ရဲ့အမိကတော့ဦးဇင်းတို့တာတိလူ အမိရတဲ့ရန်တော်တစ်ပါးအဲတန်ဃာတွေရဲ့အသားတာတိလူ အမိရတဲ့ရန်တော်တစ်ပါးကိုအကြောင်းပြုပြီးတော့ဒါဒီတုတ်တန်ကြီးဖြစ်ပေါ်လာအဲတော့ဒီရန်တော်မှာကတာတိဆိုတဲ့ရန်တော်မှာကသူကဘာဖြစ်နေတော့ဆိုတဲ့အခါကျတော့အယူလွမ်းမမှုတစ်ခုဖြစ်တယ် ဘယ်လိုယူသူလွမ်းမနေသလဲဆိုတဲ့အခါကျတော့သူက အဲ့တော့သူကဒီဝိညာဉ်ကမြဲတယ်လို့ဒီလိုမျိုးသူကဒါယူဆနေတာပေါ့အဲ့ဒီအယူဆကိုဘုရားရှင်ယဟန်တော်တွေကသိတဲ့အခါမှာဘုရားရှင်ကိုလျှောက်ဘုရားရှင်ကိုလျှောက်တဲ့အတွက်ကြောင့်ဘုရားရှင်ကဒီနေရာမှာဒီမဟာတင်ခရတုတ်တံဒါဘုရားရှင်ကစပြီးတော့အစချီပြီးတော့ဒါဟောကြားပေးတာအဲ့ဒါဘသူအတွက်လေလို့မေးတဲ့အခါဒါအဲ့တာတိယဟန်တော်အတွက် တော့အခါဓမ္မမှာဘုရားရှင်တည်တဲ့ထို့တူပဲတာဝတိပြေမုံဇေနုံเจ้าမှာသတင်း၃ခိုက်အဲ့လိုတာဝတိပြေမုံဇေနုံเจ้าမှာသတင်း၃ခိုက်ဘာဖြစ်လာလို့အဲ့ဒီမှာခုနတာတိလူအမိရတဲ့တငါတရဲ့တာညံတော်တပါအဲ့ရန်တော်တပါမှာတဲ့ဘာဖြစ်လာတော့ဆိုတော့ပါပကံဒိဋ္ဌိကတံဥပ္ပန္နဟောတိပါပကံယုတ်မကုံသောဒိဋ္ဌိကတံဒါမာမာယူရင်ယူတဲ့အယူသည်ဥပ္ပန္နထင်ရှားဖြစ်ပေါ်လာသူ့မှာအယူအဆအမှားတစ်ခုဖြစ်လာ ဘလို့ယူဆမှလဲဆိုတော့တထံဘဂဝတာဓမ္မံတိတိတေအာသနာမိယထာတတိဝိတံဝိညာဏံတန္တာဝတံတန္တရတံအနိညာန္တိဒါသူ့ရဲ့အယူအဆမှာတကူသူကဘာပြောတော့တထံဘဂဝတာဓမ္မံတိတိတိတထံဘဂဝတာဓမ္မံတိတိတေအာသနာမိငါရဲ့ဘုရားရှင်ဟောတဲ့တရားတွေငါသိရဲ့ဘုရားရှင်ဟောတဲ့တရားတွေကိုဒါဒီယံကသူသိတယ်တဲ့ ဘလို့သိတယ်ဆိုတော့သူကဆက်ပြီးတော့ပြောတယ်တရေဝိတံယထာတရေဝိတံဝိညာဏံတန္တာဝိတံတန္တရတံအဲ့ဝိညာဉ်လေးအဲ့ဝိညာဉ်လေးကဘာလဲတော့အဲ့ဒါဘဝတစ်ခုမှဘဝတစ်ခုကိုပြေးသွားနေတယ်ဘဝတစ်ခုမှဘဝတစ်ခုကိုတခါတည်းပြောင်းပြီးတော့ကျင်လည်နေတယ်ဒီလိုမျိုးသူကယူအဲ့လိုသူကအဲ့လိုအယူမှားတာအယူမှားတယ်နောက်တစ်ခါဘာဖြစ်တော့ အနိညာဏီအဲ့ဒီဝိညာဉ်မှတပါအခြားမရှိဘူးပြောကျင်တာကဘာပြောကျင်တာတော့ဆိုတော့အဲ့ဒီဝိညာဉ်လေးကမြဲတယ်ဆိုလိုရင်းကဒီနေရာမှာဦးဇင်းတို့ဒါတတ္တရဒိဋ္ဌိဒီဝိညာဉ်လေးမြဲနေတယ်ဒကာကြီးဒကမကြီးတွေအဲ့ဒီဝိညာဉ်လေးမြဲတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဒီနေရာမှာဦးဇင်းတို့ဗုဒ္ဓဘာသာလူမျိုးတွေလည်းပဲဦးဇင်းတို့ဒါကိုသတိထားရမယ်ဆိုတဲ့အပိုင်းပေါ့သတိထားမယ်ဆိုတဲ့အပိုင်းဒီနေရာလေးမှာသတိထားမယ်အပိုင်းဆိုတော့ဦးဇင်းတို့ဒီမှာ ဗမာတွေမှာလည်းဒါလူတတ္တဝါတူတယောက်တေကြီးပြက်စီးပြီဆိုရင်ဦးဇင်းတော်ကမ္မတက္ကတဉာဏ်နဲ့အဲ့ဒီတတ္တရဒိဋ္ဌိနဲ့ကအင်မတန်သူကဟိုနိကတ်နိကတ်တယ်ဆိုတာကအကြောင်းတရားအကျိုးတရားကို ပိုင်းပိုင်းခြားခြားနဲ့ကွက်ကွက်ပြားပြားနားလည်မထားဘူးဆိုရင်ရေုံရကမ္မတက္ကရဉာဏ်လို့ဒီလိုမျိုးခေါင်းစဉ်အောက်ကနေပြီးတော့ဒီလို တတ္တရဒိဋ္ဌိဆိုတဲ့အယူအဆမျိုးတွေကဒါအလိုလိုရောက်သွားတဲ့အဲ့ဘက်ကိုရောက်သွားတဲ့ဘာဖြစ်လို့တော့ဘုရားကံနဲ့ကံရဲ့အကျိုးကိုတစ်ဘက်ကတော့နားလေဒါပေမဲ့ကိုယ်တိုင်မျက်မှောက်ထွန်းပေါက်ပြီးသိမြင်ထားတဲ့သူတော်ကောင်းတစ်ယောက်တော့မဟုတ်ဘူးအဲ့တော့ပြောချင်တာကဇေယံပြောတဲ့မိမိတို့ကကံနဲ့ကံရဲ့အကျိုးပုံမှာတော့နားလေတယ်ကောင်းကံတွေလုပ်ရင်ကောင်းကျိုးတွေရတယ်ဇိုးကံတွေပြုခဲ့ရင်ဇိုးကျိုးတွေရတယ်အဲဇိုးကျိုးတွေရတယ်ဆိုတာ ਨੇ ပတ်သက်လို့ပေါ့လေအဲ ဦးဇင်းအခုဟိုကိုကိုရင်တပါးကိုစာချနေဟိုကာလကပိုင်းလေးစပြီးအပါဒနာခါရကပိုင်းလေးကိုစပြီးနေ့ကအာစချအဲ့မှာစာကြောင်းလေးအပါဒနဲ့မှာအပါဒဆိုတော့မှဆိုတဲ့အနဲ့မှာဒါဝိပတ်သက်ပုံပေါ့အဲ့မှာသက်ပုံမှာပြရုပ်ကလေးတစ်ခုထည့်ထုတ်ထားတာရှိတယ်သောရာဇာယတိဗယံတဲ့ သောရာခိုးသူမှဗယံဘေးတိဇာယတိဖြစ်ပေါ်၍လာ၏တခိုးကြောင့်ဘေးဖြစ်တာတဲ့ဘာကြောင့်ဘေးဖြစ်တာတခိုးကြောင့်ဘေးဖြစ်တာပါဗျာတော့ဦးဇင်းတို့ဟိုးစာထဲမှာရှိရှိကရှိတာတော့ဗါလဲလို့လူမိုက်ကြောင့်ဘာဖြစ်တော့ဘေးဖြစ်တာလူမိုက်ကြောင့်ဘာဖြစ်တယ်တော့ဘေးဖြစ်တာပါဗျာလူမိုက်တွေကြောင့်ဘေးဖြစ်တာပညာရှိလူလိမ္မာသူတော်ကောင်းတွေကြောင့်ဘေးအန္တရာယ်ဆိုတာမရှိဘူးတဲ့လူမိုက်ကြောင့်ဘေးဖြစ်တယ်ဒါကဘုရားဟောတည်တယ် ဒါကတော့အကုန်ကျုံးဝင်တာလူမိုက်ထဲမှာတကိုးလဲပါဘာလဲပါလူမိုက်ထဲမှာတကိုးလဲပါပါတယ်ဗျာတကိုးလဲပါဒါပေမဲ့ဒီမှာကျတော့ဒီဟိုတရားဆရာကတော့သူကပြရုပ်ကိုဦးသိန်းနဲ့လိုက်ရှာကြည့်ပါတယ်ဒီပြရုပ်ကဘုရားဟောထဲမှာပါလာဆိုတော့ဘုရားဟောထဲတော့လက်ထမ်းမိတော့တော့မပါဘူးတိုးတော့ဒီတရားဆရာကဒါအထူးဝိသေသမပြီးတော့သူကသုံးလိုက်တာဟုတ်ဘုရားကတော့လူမိုက်ကြောင့်ဘေးဖြစ်တယ်ပညာရှိလူလိမ္မာသူတော်ကောင်းတွေကြောင့်ဘေးမဖြစ်ဘူးအဲလူမိုက်ထဲမှာတကူလေးပါတယ်ဒါပေမဲ့ ဒီသရာကျမ်းကိုရေးတဲ့ရှင်မာကိစီကကျတော့သူကဗာလိတီးတန်နေထုတ်ရေးတဲ့သူတို့အဲ့ဒီဟိုလူမိုက်ကြောင်ဆိုတာကိုမသုံးတော့ဘဲနဲ့တခိုးကြောင်သူကစောတာဗယံစောဒံဇာဇာယတိဗယံဟုတ်လားစောတာတခိုးကြောင်ဘေးဖြစ်တာဘာကြောင်ဘေးဖြစ်တာတခိုးကြောင်ဘေးဖြစ်တယ်လို့ရေးတာပါလေခင်ဗျာတခိုးကြောင်ဘေးဖြစ်တယ်အဲ့တော့လည်းကကြီးဒီကောင်ကြီးလောကမှာကြုံတွေ့နေသမျှအစင်မပြေမှုတွေ အဲ့ဒါတကားတဲ့မကောင်းကျိုးတရားတွေဒီအတဖို့ကြောင့်အဲ့လိုပဲနားလဲရမှာဘာကြောင့်လဲလို့မကောင်းမှုမှန်တယ်များကတခိုးကြောင့်လို့ယူဆကြပါတယ်ခင်ဗျာအဲမကောင်းမှုမှန်တယ်များဆိုတာတဲ့ပုံလေးအဲယနေ့မျက်မှောက်မှာကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေမှန်တယ်များအဲ့ဒါတခိုးကြောင့်ပဲလို့ပြောလို့နားလဲရမှာဟုတ်ပလားကက်ထအဲ့တော့ဦးဇင်းတို့ဓမ္မပြောချင်တာကခုနဘယ်ကထွက်သွားအောင်ဆိုတော့ခုနတာတိယဟန်နော် ဒါရီရန်အဲ့လိုအယူမှားအဲ့လိုယူမှားတဲ့အခါကြတဲ့အခါကျတော့သူကဒါဘဝတစ်ခုကနေဘဝတစ်ခုကိုပြီးသွားတယ်ဘဝတစ်ခုကနေဘဝတစ်ခုကိုဒီဝိညာဉ်လေးကနေကျင်လည်နေတယ်လှည့်လည်နေတယ်ဘယ်လိုယူလဲအဲ့တော့ဦးဇင်းတို့ကမ္မတက္ကရာဉာဏ်မှာခုနပြောနေတာကဘာပြောတာလဲဆိုတော့ကောင်းတာလုပ်ရင်ကောင်းကျိုးတွေဖြစ်တယ်မကောင်းတာလုပ်ရင်မကောင်းကျိုးတွေဖြစ်တယ်ဆိုတာကိုတော့ဦးဇင်းတို့ရေပုံရကမ္မတက္ကရာတမ္မာဒိဋ္ဌိဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့နားလည်ထားကြတာပဲ။ အဲ့လိုကမ္မတက္ကရာသမာဓိတိခေါင်းစဉ်အောက်ကနေပြီးတော့အဲ့လိုကောင်းတာတွေလုပ်ရင် ကောင်းကျိုးတွေရတယ်မကောင်းတာတွေလုပ်ရင်မကောင်းကျိုးတွေဖြစ်တယ်လို့ဘယ်လိုတော့လက်ခံဒါပေမဲ့အဲ့မှာသွားပြီးတော့ဘာဖြစ်လို့လဲတတ္တရဒိဋ္ဌိနဲ့ညီတတ်တာတွေတခုရှိဒါကိုပြောချင်တယ်အဲ့တော့ဆိုကြမှာဆိုဒီဘဝမှာမောင်ဖြူကကောင်းတာတွေလုပ်လို့နောက်ဘဝမှာကောင်းကျိုးတွေခံစားရဟောဦးဇင်းတို့ကဘာကိုသွားယူလိုက်တုံးဆိုဒုဒကကြီးဒီမိုက်ကြီးပြုံးကလေးစကားအရကြတော့ဒီပညာအနေနဲ့ နားလည်အောင် ပုံပေါ်အောင်ပြောရတာဥပမာအဲယုံနံကတခါတည်းကောင်းတာတွေလုပ်လို့ယုံနံကကောင်းကျိုးတွေခံစားရလို့ပြောလို့တော့အစဉ်ကမပြေဘူးမပြေတော့ဆိုကြပါစို့မောင်ပြူတီကောင်းတာတွေလုပ်လို့ကောင်းကျိုးတွေရတယ်အာဟိုဘက်ကမောင်မဲကတော့မကောင်းတာတွေလုပ်တယ်ခုနတကူဆိုတကူပေါ့အဲ့လိုမကောင်းတာတွေလုပ်လို့မကောင်းကျိုးတွေတော့ခံစားရတယ်လို့ဒါလိုပြောတဲ့အခါမှာအဲ့မှာပြဉ္ညာဆိုတဲ့ဒီအမိနဲ့ဦးဇင်းတို့ကကပ်ပြီးတော့ပြောရတယ် ပြောလိုက်တဲ့အခါမှာဘာပါသွားတတ်တုံးဆိုတော့နားလည်မှုကခုနကောင်းကျိုးရလို့ကောင်းကျိုးကောင်းကျိုးတွေကောင်းတာတွေပြုလို့ကောင်းကျိုးတွေရတယ်မကောင်းတာတွေပြုလို့မကောင်းကျိုးတွေကိုကြုံရဆုံရတယ်ဆိုတဲ့အပိုင်းကဒါကမ္မတက္ကရာဘက်ကဒါမှန်နေဒါပေမဲ့အဲ့ပုဂ္ဂိုလ်ကသွားပြီးခန်းနေဆိုတဲ့ဒီပြဉ္ညက်နဲ့သွားပြီးတော့တွဲပြီးယူလိုက်တဲ့အခါကျတော့တက္ကကြီးတွေတက္ကမကြီးတွေအဲ့ဒီမောင်ဖြူကဒီဘောကမောင်ဖြူကဟိုဘောမှာသွားမောင်ဖြူဖြစ်နေကောင်းကျိုးခံစားရတယ် ဒီဘဝကမောင်မဲကဟိုဘက်ဘဝမှာမောင်မဲအဖြစ်နေသွားပြီးတော့စိုးကျိုးတွေခံစားရဆိုတဲ့အတိတ်ပဲမတက်ရောက်ဘူးလားအတိတ်ပဲတက်ရောက်နေပါတယ်ခင်ဗျာအဲ့လိုတက်ရောက်သွားရင်တော့အဲ့ဒါဘာလဲဆိုတဲ့ခါကျတော့အဲ့ဒါအင်မတန်နီးနီးကက်ကက်နဲ့ဘာလို့လဲဆိုတော့လွဲချော်သွားတာနိနိကကနဲ့လွဲချော်သွားတယ်ဘယ်လိုပြောတာဘာလို့နိနိကကနဲ့လွဲချော်သွားကာမတက္ကရအခြေကာမတက္ကရဉာဏ်ကိုကိုကအခြေခံအပြင်နားလည်ထားအဲ့နားလည်ထားတဲ့အပေါ်မှာဒီကံနဲ့ကံရဲ့အကျိုးကိုအခြေခံထားရပြတာနိစ္စတည်းလို့ပြောခြင်း ဒါပေမဲ့ခြုံသွားတယ်ဆိုတာကခုနကိုယ်တိုင်မျက်မှောက်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ဒီအကြောင်းကျိုးဆက်နွယ်မှုဒီဘက်ကဘဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့ဒီအကြောင်းတရားကြောင့်ဟိုဘက်မှာဝိညာဉ်ဉာဏ်ရုပ်နေတဲ့တဖန်သွားဖြစ်တာကိုကိုကမသိဘူးဒါပေမဲ့မောင်ပြူဟိုဘက်မှာသွားပြီးတော့ခံစားရတယ်ဆိုတဲ့ဒီပညာသိနေသွားပြီးတော့ကတ်သိလိုက်တဲ့အခါကျတော့လွဲမသွားဘူးလွဲသွားပါတယ်ခင်ဗျာလွဲသွားတယ်အဲ့တဘောကိုပြောတာအဲ့တော့အခုဒီမှာပေါ့လေအဲ့တာတီဟန်ကအဲ့လူမျိုးသူကအယူမားတယ် အယူမှာတော့ဒါကိုရန်တော်တွေကသိတဲ့အခါရန်တော်တွေကဖြောင်းပြပြီးတော့ဆုံးမကြအဲဒါဟာမဟုတ်ဘူးဘုရားဟောတဲ့တရားဘုရားကတလူဟောတာမဟုတ်ဘူးတလူဆုံးမဘလို့ဆုံးမပြီမဲ့လေသူကမရဘူးသူ့အယူကိုသူခိုင်ခိုင်မာမာနဲ့ယက်တည်တာဒါဘုရားဟောတာကငါသိရဲ့တပည့်တော်သိတယ်ဘုရားဟောတာဘုရားကတလူပဲဟောတာတလူသူက ပြောတယ်နောက်ဆုံးမှတော့ရန်တော်တွေကဘုရားရှင်ကိုဒီအကြောင်းလေးကိုရှောက်ဘုရားရှင်ကိုဒီအကြောင်းကိုရှောက်တဲ့အခါကျတော့ဘုရားရှင်ကလည်းအဲ့နဲ့ရန်တော်တစ်ပါးကိုဒါတဲ့ တာရိယံကိုဒါဆိုရင်ငါစကားနဲ့သွားပြီးပါလိုက်ဘုရားရှင်ခေါ်နေတယ်ဆိုတဲ့အခါကျတော့တာရိယံကရောက်လာရောက်လာတဲ့အခါကျလည်းပဲဒါဘုရားရှင်ကသူ့ကိုမေးတယ်ဟုတ်လားအဲ့လိုမျိုးဝိညာဉ်ဟာဒါတန်တဝတိတန်တရတိဒါဒီဝိညာဉ်လေးကတကားတဲ့ဘဝတစ်ပါးကိုပြောင်းပြီးတော့ဒါပြောင်းကြည့်ရကျင်နေနေရတယ်ဆိုတာဒီဒါဒီလိုအယူအသင့်မှရှိတာဟုတ်လားသူကလည်းဒါဟုတ်ပါတယ်လို့ဝန်ခံဟုတ်ပါတယ်လို့ဝန်ခံတဲ့အခါကျတော့အဲ့မှာဘုရားရှင်ကဗါလဲဆိုတော့ ဦးဇင်းတို့ဒီနေရာမှာပြည့်ရည်ရှုံချတယ်။ဘုရားရှင်ကအဲ့ဒီမှာဒါဘုရားရှင်ကဒီမှာကဲ့ရဲ့ရှုံချကတာနုခောနာမတောမောဂဗုဒိတာမယံအေဝံတမန်တိတိတံအာဇာနာတိတိဗမာကြဘူးတော်ငါဘုရားရှင်ဒီလိုဟောတယ်ဆိုတာပြီးတဲ့အခါကျမှနာနုမယမောဂဗုဒိတာဒီနေ့မှာတော့မောဂဗုဒိတာဆိုတဲ့စကားကိုလည်းဘုရားရှင်ကအချင်းချင်းတို့ယောက်ျားတခါလေအသုံးမကျတဲ့ယောက်ျားဒီလိုအနေနဲ့သုံးတာ နာနုမယမောကပုရိတာနေကပရိယယေနာပရိသသမုပ္ပန္နဝိညာဏဟုတ်ဟုတ်တံငါဘုရားရှင်ကဒီဝိညာဉ်ကိုပရိသသမုပ္ပန္နအနေနဲ့အကြောင်းကိုဆွဲမိပြီးဖြစ်တဲ့ဝိညာဉ်အနေနဲ့ပဲဟောထားတာဒါကိုလည်းနေကပရိယယေနာနိမျိုးစုံနဲ့ဒါအကြောင်းကြောင့်ဒီဝိညာဉ်ဖြစ်တယ်ဆိုတာကိုဟောထားတာတဲ့ညရတာပြည့်စည်ရတဲ့ဒီဝိညာဏတတံဘောအခြားဝိညာဉ်ကိုဖြစ်စေတဲ့အကြောင်းဘာမှမရှိဘူး ပရိစ္ဆသမုပ္ပါအကြောင်းကိုစွဲမိပြီဖြစ်တဲ့ဝိညာဉ်ပဲရှိတယ်အခြားအကြောင်းတစ်ပါးကြောင့်အကြောင်းမှန်တက်တဲ့ကြီးကိုလေအဲဖန်သိခြင်းကြောင့်စသည်အပြင်ဒါမျိုးနဲ့သွားနေတာမျိုးမရှိဘူးလို့ဒါလိုငါပြဟောထားတယ်တဲ့ပြီးတဲ့အခါကျတော့ထာဇာဘာနာဒုမောဂမုဒိတာအတ္တနာဒုက္ခိတေနအမိဇေဝအတ္တနာဒုက္ခိတေနအမိဇေဝအဘာစိကတိအတ္တနိသခဏတိဘဟုံစအပုံညာပတဝတိဒီပိုင်းလေးကတော့ဒါတခါကြီးတက္ကမကြီးအင်မတန်ကောင်းတဲ့ပိုင်းဘာပြောတာလဲဆိုတော့ ဒါမဘုံမှာကြီးနေဖြစ်တဲ့ယောက်ျားတဲ့တင်ဟာလည်းပဲတဲ့ကိုကိုကိုတင်ဟာဆင်းရဲစွာနဲ့ငါဘုရားရှင်ကိုလည်းပဲစွတ်စွဲတယ်ဘုရားဟောသူကပြောတာဟောတရဟမကောတံဓမ္မတေတိတံအာဇာနာမိငါဘုရားဟောထားတာတွေကိုသိတယ်ဘလို့သိတော့ခုနပြောတယ်အာဝိညာဉ်လေးကတကားတဲ့တဘောမှာတဘောကိုကူးပြောင်းပြီးကျင်းနေနေတယ်ဒီလိုမျိုးသိတယ်တဘောမှာတဘောကိုကူးပြောင်းနေတယ်ပြေးသွားနေတယ်ကျင်းနေနေတယ်ဒါမျိုးငါသိတယ်သိတာကိုလည်း तू သိတယ်ဆိုတော့ကသူ့အယူဆမဟုတ် तू ကဗါတဲ့တော့ ဘုရားဟောတိုင်းကသိတာဘာတိုင်းသိတာဘုရားပြောတဲ့အတိုင်းသိတယ်လို့ဆွဆွဲပါတယ်ဗျာဘုရားပြောတဲ့အတိုင်းဆွဆွဲတယ်ဆိုအဲ့မှာဘုရားရှင်ကပြောတယ်အမေသေးဝအဘစိတ်ကတိသင်ဟာငါဘုရားကိုလည်းဆွဆွဲနေတာပြီးတော့အာတာနိစ္စခဏတိမိမိကိုယ်ကိုလည်းတူးတူနေတာမိမိကိုယ်ကိုဘာလို့နေမိမိကိုယ်ကိုလည်းတူးပြူနေတယ်မိမိကိုယ်ကိုဘာလို့နေတူးပြူနေပါလေဘုရား အဲ့တော့အဲ့လိုလွယ်လွယ်မှားမှားယူလိုက်ပြီဆိုရင်အဲ့အယူမှားမှုဒီတဲ့ခေါင်းကငါဘုရားကိုလည်းစွဆွဲနေတာတင်းဒါမောဂဗုဒ္ဓတာအချိတိတော့ယောက်ျားတင်းဒီငါဘုရားကိုလည်းစွဆွဲနေတာတင့်ကိုတင်းနဲ့တူးပြူနေတာနောက်ပြီးတော့ဗါတယ်တော့ဘဟုံဇာအဘုံဉဏ်ပတဝတိဘဟုံဇာများစွာကုန်သောအဘုံဉဏ်မကောင်းမှုတို့သည်ပတဝတိတိုးပွား၍နေတယ်အဲ့လိုတင်လို့နေတာဒီငါပြကိုလည်းဆွဆွဲနေတယ်တင့်ကိုတင်နဲ့တူပြူနေတယ် အကုသိုလ်တရားတွေများစွာကုန်သောအကုသိုလ်တရားတွေကိုလည်းဘာဆိုတော့တိုးပွားစေတယ်အကုသိုလ်တိုးတာဘာတိုးတာလဲအကုသိုလ်အကုသိုလ်တွေလည်းတိုးပွားစေပါတယ်ဗျာအကုသိုလ်တွေလည်းတိုးပွားစေတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီနေရာလေးမှာနော်ဦးဇင်းတို့ဘလောက်မြန်တခါလေလေးလေးနက်နက်နဲ့စဉ်းစားဖို့ဒါကောင်းတယ်လေတခါတလေမှာအယူဆတစ်ခုကို ဇာပေနဲ့မကိုက်ညီဘူးဘုရားဟောဒေသနာတော်တွေနဲ့ဆန့်ကျင်ပြီးတော့ယူဆမိတယ်အဲယူဆမိတဲ့အယူဆကိုပဲဘုရားဟောတရားနဲ့ကိုစင်းတို့ကပြောမိဆိုမိကြမယ်ဆိုရင်ဒကာကြီးတွေဒကာမကြီးတွေအင်မတန်မှဝင်မလေးဘူးလားအင်မတန်မှဝင်လေးပါတယ်ဗျာအင်မတန်မှဝင်လေးတယ်အဖယားကိုလည်းပဲဒါဆွဆွဲနေရရောက်သွားနိုင်တယ်မိမိတို့ကိုယ်ကိုယ်လည်းမိမိတို့တူးပြူနေရ ရောက်သွားနိုင်တယ်ဒါရင်လားဆိုတော့မကဘူးအကုသိုလ်တရားတွေများစွာကုန်သောအကုသိုလ်တရားတွေလည်းကိုလည်းစီးပူးနေတာတိုးဝအောင်လုပ်နေတာလုပ်နေရရောက်တယ်ဒါကြောင့်မလို့ဦးဇင်းတို့ဒီပရိသတ်သမုပ္ပါဒေသနာတော်ဒီဒါအင်မတန်မှသန္တနာဦးဇင်းဒုက္ခမှာလွတ်မြောက်လို့တဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းအတွက်ဒီပရိသတ်သမုပ္ပါဒေသနာတော်ကြီးကိုနားမလဲရင်ပရိသတ်သမုပ္ပါဒေသနာတော်ကြီးကိုသမ္မာတတိဉာဏ်ပညာနဲ့ ဒါမပြိုကွင်းနိုင်တဲ့တဏှာကိုဆင်းရဲဒုက္ခကမလွတ်မြောက်နိုင်ဒါလည်းပဲမှန်တယ်သို့တော့အဲ့ဒီပရိစ္ဆသမုပ္ပါကိုချင်းကပ်ပြီးလေ့လာတဲ့အခါမှာလည်းပဲဥစဉ်တို့တရားကြီးတွေတက္ကမကြီးတွေမှန်မှန်ကန်ကန်နဲ့ချင်းကပ်ပြီးလေ့လာတတ်ဖို့တော့မလိုဘူးလားမှန်မှန်ကန်ကန်နဲ့ချင်းကပ်တတ်ဖို့လိုပါတယ်ဗျာမှန်မှန်ကန်ကန်နဲ့ချင်းကပ်တတ်ဖို့အဲ့တော့ဘယ်လိုမှန်ကန်အောင်ချင်းကပ်မလဲဆိုတော့အကောင်းဆုံးကတော့တရားကြီးတွေတက္ကမကြီးတွေခုဥစဉ်တို့မျက်မှောက်မှာသင်ရှားရှိနေတယ်ဒီပရိယတ်တိဟာဒါဆရာပဲเนาะ ကြောင့်မလို့ဘုရားရှင်ကလည်းဒါပြိဋိဘံဆံဃာလေးမှာတုတ်တကကြီးအကျမကြီးဒါအလုံးသိရတာမမမေ့စီနာဒါမဘုရားလွန်သွားတဲ့အခါမှာဒီတုတ်ဝိဓမ္မာဝင်းကြီးဆိုတဲ့ဒီဒေသနာတော်တွေကသင်တို့ကဆရာပဲငါဘုရားဟောထားတဲ့ဒီပိဋကတော်ဒီပရိယဒေသနာတော်ဟာသင်တို့ကဆရာပဲအဲ့တော့ဦးဇင်းတို့ကမှန်ကန်မှန်ကန်မှန်မှန်ကန်ကန်နဲ့ချင်းကတတ်ဖို့ဟာဘာနဲ့ချိန်တိုးရမလဲဆိုပရိယလို့ခေါ်တယ်ဒီစာပေတွေနဲ့ချိန်တိုးရမှာပဲဘာနဲ့ချိန်တိုးရ ပရိယတ်ဆိုတဲ့စာပေတွေနဲ့ချိန်ထိုးရပါမယ်ဘုရား။နောက်ဦးဇင်းကဒီမှာလွန်ခဲ့တဲ့ရက်ကလေးကပဲ။နာရီလေးတစ်ခုရှိ။နာရီလေးတစ်ခုရှိတော့အဲ့ဒါနာရီနဲ့ပတ်သက်တော့လေအဲစကားပြောကြဆိုကြမိကြတာ။ဒါကြောင့်ဆိုကြရင်လည်းအဲ့ဒီမှာဒကမာကြီးတယောက်ကအာယူစာလေးတွေမေးတာရှောက်မေးတာရှောက်ချင်းနဲ့ အဲ့ဒါဘဝတစ်ခုကိုတတဝတဝတယောက်သုတိပြတ်သူတည်လွန်သွားရင်9ရက်လောက်ဟိုမရောက်ဒီမရောက်ဖြစ်နေတယ်ဘယ်နှစ်ရက်လောက်9ရက်လောက်ဖြစ်ပါတယ်ဖေဟာအဲဘယ်လိုဖြစ်တယ်ဆိုတော့သူကဟိုမရောက်ဒီမရောက်ဟုတ်ပလားဟိုမရောက်ဒီမရောက်ဖြစ်နေအဲ့တော့ဆိုလိုရင်းကပြောချင်တာကပါလေဦးဇင်းတို့ဒါကဟိုတော်တော်များများမှာဒီအယူလေးတွေကပုံစံတော့မတူတာပါသူပုံစံမျိုးလေးတွေရှိဘယ်လိုရှိတော့တတ္တဝါဒုတိယသုတိပြတ်ကြီးတည်တုံသွားတယ် အဲကြားထဲမှာပေါ့သူကဟောပြောတဲ့စကားလေးကသူကဗာကြီးသေးတုံးသူကမှတ်မိတာလေးပေါ့အဲ9ရက်လောက်ကိုသူကထီတော့ဒီအိမ်ဆောင်နတ်ကသူကလက်ခံသေးတာအဲ့တော့သူကလူတယောက်ကဆိုကြပါသူတည်သွားပြီတည်သွားရင်သူက9ရက်လောက်ပြောနေတာဒီအိမ်မှာပဲနေ9ရက်ပြည့်တော့အိမ်ဆောင်နတ်ကလက်မခံတော့ဘူး9ရက်ပြည့်ရင်ဘာကလက်မခံအိမ်ဆောင်နတ်ကလက်မခံတော့ပါဘူးလို့ပြောပါတယ်ခင်ဗျာ9ရက်ပြည့်လို့အိမ်ဆောင်နတ်ကလက်မခံတော့ဘူးဆိုတော့မှအဲ့ဒါသူကဘာဖြစ်သွားတော့ အဲ့ဒါနောင်ဘဝကိုကူရတာဟုတ်လားအင်းပါအဲ့ဒါတကယ်ကြီးတွေတကယ်မကြီးတွေဦးဇင်းတို့ဗမာပြည်မှာဒီအယူအဆတွေကမရှိဘူးလားရှိပါတယ်ဗျာရှိနေတာအဲ့တော့ဦးဇင်းကပြောတယ်ခုနနောက်ပြီးတော့သူကပြောသေးအဲ့ခုနှစ်ရဲ့အတွင်းမှာသူကဒါဒီသူ့ကိုယ်သူလည်းသိတယ်ဆိုတာကိုမသိဘူးသူတယောက်ကမတည်သွားတယ်သူကသူတည်တယ်လို့လည်းသူကမတည်သေးဘူးခုနှစ်ရက်လောက်မှာအိမ်ကလည်းလက်ခံနေသေးတယ်အိမ်နောက်နက်ကလက်ခံနေသေးတာပေါ့အိမ်နောက်နက်ကလက်ခံနေဆိုဦးစင်းကတော့နည်းနည်းလေးတော့ပြောချင်တာ အိမ်သောနဲ့လက်ခံလက်မခံတော့မသိဘူးတခါကြီးဒါတရက်နှစ်ရက်ဆိုရင်ပဲအိမ်သူအိမ်သားကတော့ဘလို့မှလက်မခံတော့ဟုတ်ပလားသင်ပါအိမ်သူအိမ်သားကတော့ဘလို့မှလက်မခံဘူးဒါပေမဲ့အိမ်သောနဲ့ကတော့သူကလက်ခံသေးတာအဲလက်ခံတော့ခုနှစ်လောက်လက်ခံပြီခုနှစ်ရက်ပြည့်ပြီဆိုတော့မှဒါကြောင့်မလို့ခုနှစ်ရက်ပြည့်လို့ဦးဇင်းတို့ဗမာပြည်ဒီဗမာဟိုဒလိအရာပေါ်လေးဒါစွန့်တော့ကြတယ်ပေါ့အဲရက်လေဆုံးဆိုဒါတတ်မှတ်ပြီးတော့ဘယ်လိုစွန့်တော့ အဲ့နေရရင်ဒါလက်နဲ့ရက်လေတော့မယ်ဆိုအဲ့နေတဲ့အကြောင်းတချို့အဆိုခဲနဲ့ပြေဟို၆တယ်နှံ့တယ်ပေါ့နော်ဒါဘာဖြစ်လို့ဆိုတော့သူကဒါနောက်ဆုံးပဲပြီးရင်သူအိမ်နောက်နောက်ကလည်းသူ့ကို remind လုပ်နေပြီဖြစ်တယ်ဟုတ်လားနောက်နေ့မင်းသွားတော့မယ်ဆိုတော့သူကအဲ့ကြတော့မှသူကဟို6လန့်ပြီးတော့သူကဟိုအတိပေးပြီးတော့ပေါ့နော်တတိပေးပြီးတော့သူကထွက်သွားရတယ်ဆိုတော့ဒါ EU စာမျိုးလေးအဲ့တော့ဦးဇင်းပြောချင်တာဗာပြောချင်တာဦးဇင်းတို့ဗုဒ္ဓဘာသာလူမျိုးတွေမှာကိုဒီလို EU စာအလွဲမှားလေးတွေကရှိမနေဘူးလား အယူအဆအလွဲမှားတွေရှိနေပါတယ်ခင်ဗျာအယူအဆအလွဲမှားလေးတွေကရှိရှိနေတယ်ကျိုးဆိုလည်းပဲဦးဇင်းတို့ဒါကဒီဘက်ပေါ်ကြီးဟိုတချို့ဒီအခြားအခြားဒီဘာသာတွေမှာလည်းခုနပြောသလိုပဲတလတို့စသည်အပြင်တခါကြီးဘယ်လောက်ကြာကြာရှိကြတာ49ရက်ပါဗျာ49ရက်49ရက်စသည်အပြင်တော့ဒီ user လေးတွေရှိကြတယ်ဆိုတော့အဲ့ဒါကဘာလဲလို့မေးတဲ့ခါကျဦးဇင်းတို့ဒီကမ္မနိယမှာ ကမ္မနိယာမကိုနားမလဲလို့တနည်းအားဖြင့်ပြောမယ်ဆိုဒီပရိသသမုပ္ပါဒေသနာတော်ကိုဒါကိုယ်ကိုယ်ပြပြနဲ့မိမိတို့ကမတိမမြင်ကြီးမတိမတိမမြင်ကြသေးလို့ပဲတနည်းအားဖြင့်တကယ်နားလည်မှုကခုနဟိုညာနဲ့ထိုးထိုးတွင်းတွင်းနားလည်တာမျိုးတော့မဟုတ်ဘူးပေါ့ရေပုံရတော်ဦးစင်းတို့ခုနဆရာပြောနေတော့မိမိတို့ကနားလည်ကြနားလည်ကြတဲ့အခါကျတော့တကယ်ကိုယ်ပိုင်ညာနဲ့ထွန်းမောက်သိမြင်တာမျိုးမဟုတ်တဲ့အခါကျတော့ဒီလိုအယူအဆအလွဲတီတီဒါတော့တော့ပြီးတော့ဖြစ်တာမျိုး အဲ့တော့ခုနအကြောင်းအရာလေးပြန်ပြောအဲ့လိုပေါ့9ရက်လောက်နေ9ရက်လောက်နေပြီးတဲ့အခါကျတော့မှသူကဘာဖြစ်တော့အဲ့ဒီ9ရက်ပြည့်ပြီးအိမ်တော်နတ်ကလည်းလက်မခံတော့ဘူးဆိုတဲ့အခါကျမှဘာဖြစ်တော့နောင်ဘဝတစ်ခုကိုသူကဘာလုပ်မလို့ကိုပြောင်းသွားပါလေနောင်ဘဝတစ်ခုကိုပြောဆိုကြမှာဆိုအဲ့တော့ပြောချင်တာကအမှကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တယောက်ပေါ့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တယောက်ကဒီဂတိ၅မျိုးဒေဝမနုဿနိတ္တယနဲ့ပေတပရိစ္ဆန်နာယံဂတိ 9ရံဂတိ9ရံရှိတယ်ဆိုတဲ့အတိုင်းအဲ့ဂတိ9မျိုးပေါ့အဲ့ဒီဂတိ9မျိုးထဲမှာတတ္တဝါဒုတိယကခုနကုသိုလ်ကံတွေဒါအကျိုးပေးပြီပေါ့ကုသိုလ်ကံတွေအကျိုးပေးရင်ဒီဘဝကသုတိပြတ်ကြီးသိလို့မီဆိုသူကခုနပြောတဲ့တုကတိလို့ခေါ်တဲ့ဒါဒေဝဂတိမနုဿဂတိဆိုတဲ့ဒီဂတိပေါ့ဒီတကယ်နှမျိုးကိုရောက်ရအဲ့တော့ဂတိနှမျိုးကိုရောက်ရမှာဖြစ်လေတော့အဲ့ဒီဂတိနှမျိုးခုနဒေဝဆိုတဲ့ဒီနတ်ပြည်နလောကလည်းသူသွားပြီးဖြစ်ဖြစ် ဒီဘက်ကလူပြေလူလောကလည်းရောက်ကျင်တော့ဒါပေမဲ့ဒီလူပြေလူလောကနတ်ပြေနတ်လောကကိုရောက်မဲ့ပုံကသူကမသွားနိုင်သေးဘူးဒီဘက်ကတော့သုတိပြတ်ကြီးသေလွန်သွားပြီဒါပေမဲ့ဟိုဘက်ကသူကမသွားနိုင်သေးဘူးဘာလို့မသွားနိုင်တော့ဘာလို့မသွားနိုင်တော့ဆိုတဲ့ကခုနအိမ်သောနတ်ကလက်ခံသေးသူကမသွားဘူးဒါအယူအဆပြောပြတာပါအဲ့တော့တခါကြီးတွေတခါမကြီးတွေစဉ်းစားကြည့်ပေါ့အဲ့လိုအယူအဆမျိုးတွေဦးဇင်းတို့ကအဘိဓမ္မာနဲ့ကြတော့ဒါဖြောင်းဖြောင်းကြီးစန့်ကျင်မနေဘူးလားဖြောင်းဖြောင်းကြီးစန့်ကျင်နေပါတယ်ခင်ဗျာဖြောင်းဖြောင်းကြီးစန့်ကျင်နေတယ် နောက်တစ်ခုကတော့ဦးဇင်းတို့အဲ့တော့ဒီအဘိဓမ္မာမှာじゃခုနဒီစိတ်တို့ဒီပေါ့တော့ပရိတန်ဒီစိတ်နဲ့ဒီဘက်ကနောက်ဆုံးဖြစ်ခဲ့တဲ့သုတိစိတ်ဟိုဘက်ကဘဝတက်ကိုသွားမဲ့ပရိတန်ဒီစိတ်ဒီဘက်ဘောဒီနောက်ဆုံးဖြစ်ခဲ့တဲ့ဒီဘက်ဘဝကသုတိစိတ်ဒီကြားထဲမှာဦးဇင်းတို့အကြအလတ်ဆိုတာမရှိရဘူးအကြမ်းလဲဆိုတာမရှိတော့ဒီဘက်မှာသုတိဆိုတာလည်းဟိုဘက်မှာပရိတန်ဒီပဲအဲဒီလိုသဘောပေါ့ဦးဇင်းတို့ရှေ့ကတော့နားလည်လွယ်အောင်ရှင်းကြတော့ဒီဒီပြောသလိုပေါ့ဒီပိုးတော်နံကောင်လို့လို့ပဲ ဒီသူရှေ့ကိုကုန်းပြီးမှနောက်ကဒါကြွတာရှေ့ကိုကုန်းပြီးမှဒါနောက်ကိုကြွတဲ့သဘောနောက်ကိုလွတ်တဲ့သဘောအဲ့တော့ဦးဇင်းတို့ဆိုကြပါစို့တစ်ဖက်မှာပဋိတန်တွေတွေ့မယ်တစ်ဖက်မှာပဋိတန်တွေတွေ့မယ်ဆိုတဲ့အခါကျမှဟိုတွေ့ဒီဘက်ကလည်းလို့ဟိုဘက်မှာလည်းပဋိတန်တွေတွေ့ပေါ့ဒီပုံစံသွားရအဲ့နှစ်ခုလည်းပဲဗျိုင်လူဖြစ်တာတော့မဟုတ်ဘူးအဲတွန်းတော့ဒီဘက်ကလည်းဟိုစွတိပြတ်ကြွေသေးလုံးဟိုဘက်မှာလည်းပဲပဋိတန်တွေ ဒါတီဆိုတဲ့ဒီသဘောဒီနှစ်ခုရဲ့ကြားထဲမှာအကြအလတ်မရှိဘူးလို့ဒီလိုနားလည်ထားရကြားမရှိဘူးလို့ဒီလိုပဲနားလည်ရအဲ့တော့ဦးဇင်းတို့အခုဒီတဏ္ဍတင်ခရတုတ်ထဲမှာလည်းပဲဒီပိုင်းလေးတွေကိုဟောထားတာလေးတော့နည်းနည်းရှိတယ်ဒီနေရာနဲ့တော့နည်းနည်းအကျုံးဝင်တာရှိအဲ့ဒါဘာလဲဆိုတဲ့အခါကျတော့ဒီအာယုံတစ်ခုပေါ်မှာ ตายาဖို့အရင်ဆုံးဘာဖြစ်ဆိုတော့ရူပယုံငယ်ဒါဦးဇင်းတို့ရူပယုံ line ကိုစပြောရူပယုံငယ်စက္ကုဝိညာဉ်ဒီနှစ်ခုပေါင်းစုံပြီးတော့စက္ကုဝိညာဉ်ဖြစ်တယ်အဲ့ဒီပုံမှာဆက်ပြီးတော့ဒါနန္ဒီဆိုတဲ့တဏှာဓာကတွေဆက်ပြီးတော့ဖြစ်ကြတာအဲ့ဒါကိုဘာနဲ့ဥမာပေးထားတော့ဆိုတဲ့အခါကျတော့ဦးဇင်းတို့တတဝတူတယောက်လူလောကတွေကိုရောက်မယ်ဆိုရင်တတဝတူတယောက်လူလောကတွေကိုရောက်မယ်ဆိုရင်သူကအကြောင်းတရားတွေရှိတယ် တက်တက်မဲ့ကြီးရောက်လာတာမဟုတ်ဘူးခုနပြောသလိုပေါ့ဝิญဉ္ဇဉ်လေးတကူကသူ့ဘာသူကျင်နေကျက်စားနေတာမျိုးပေါ့ပဲအကြောင်းတရားတွေစုံမှရောက်ရောက်ကြည့်ဘယ်လိုအကြောင်းတရားတွေဒီမှာဆိုတော့ဦးဇင်းတို့လူသားအတွက်တော့ဒီဒီမာတင်ကရတုတ်ထဲမှာသူကဘယ်လိုပြောထားတယ်ဆိုတဲ့အခါကျတော့အမိဘတို့ကြီးပေါင်းစုံမှုတွေရှိရတယ်နောက်တစ်ခါမိခင်လို့သူကဥဒုလာမှုတွေရှိရတယ်။အော်နောက်တစ်ခါအဲ့ဘဝတစ်ခုကိုလာပြီးတော့ကန့်ညီတော့မယ်ဒီ ဗမာလိုနားလည်လွယ်အောင်ပြောရင်တော့တန်တေသားပေါ့နော်အဲ့တတ္တဝတူတယောက်ဒီလူဘဝကိုရောက်မယ်ဆိုရယ်ဒီတတ္တဝတူတယောက်လေးရှိနေရတယ်အဲ့လိုသုံးခုပေါင်းစုံဘာမှဒါလူလောကလေးကိုဒါတတ္တဝတူတယောက်အနေနဲ့အမိဝမ်းနဲ့ကြင်အောင်အမိဝမ်းမိခင်မိခင်ဖခင်နဲ့တော့ပေါင်းစုံပါတယ်ဒါပေမဲ့ကြံတဲ့အကြောင်းတစ်ပါးနှစ်အကြောင်းနှစ်ခုကချို့နေပြန်ရင်လည်းပဲသူကဒါလူဘဝတွေကိုရောက်ကြည့်မလာဘူးကလေးအနေနဲ့ဖြစ်မလာဘူး အဲ့တော့အဲ့လိုအကြောင်းတရားသုံးပါညီညွတ်ပါမှဒါကဖြစ်တယ်လို့ဒီလိုနားလည်ရမှာ ဖြစ်တယ်အဲအဲ့လိုမျိုးဦးဇင်းတို့ကနားလည်ပြီဆိုရင်တော့ဒီခုနတတ္တဒဒိဋ္ဌိဆိုတဲ့အယူဝါဒမျိုးကိုဦးဇင်းတို့ကပယ်စွန့်နိုင်ဖြစ်တယ်အဲ့တော့အကြောင်းတရားတွေကြောင့်တော့ဖြစ်ပေါ်လာတယ်ဒီလိုနားလည်ရအဲ့လိုမဟုတ်လို့ရှိရင်ခုနပြောသလိုပဲအယူက သူကလွဲနေအောင်ပါပဲအယူကလွဲနေအောင်ဒါကြောင့်မလို့ပရိသတ်သမုပ္ပါဒေသနာတော်သည်ဒါအင်မတန်မှအရေးကြီးတယ်ဆိုတော့ဒါကိုပြောတာဒါကြောင့်မလို့ဦးဇင်းတို့ဟိုးရှေ့ပိုင်းတော့ကလွန်ခဲ့တဲ့ဦး၅ဘက်၅ချိန်6ချိန်လောက်ပေါ့လေ၅ချိန်6ချိန်လောက်အကျော်လောက်ကတော့ဦးဇင်းတို့ဟောခဲ့ပြီလေထင်တယ်နီလေးပါအကြောင်းကိုဟောခဲ့အဲ့ဒီမှာဦးဇင်းနီလေးပါအကြောင်းထဲမှာဒီဟိုနာနတ္ထနီဆိုတဲ့နီးတစ်ခုပေါ့ဒုတိယမြောက်နီးပေါ့ အဲ့နာနာဒနီးမှာဆိုလို့ရှိရင်ဒါပရိသသမုပ္ပါကိုဘလို့နားလည်ထားရင်တကကြီးတွေဒီမှာကြီးဒါဘာမှမားစရာမရှိတော့ဘူးဘာမှဒီလွယ်မားစရာမရှိဘူးမဟုတ်လို့ရှိရင်တော့ဦးဇင်းတော်ကခုနပြောတယ်အယူကပရိသသမုပ္ပါကိုအခြေခံပြီးတော့ကိုပဲမိမိတို့ကအယူအဆကလွယ်မားသွားတတ်သေးတယ်ပရိသသမုပ္ပါကိုအခြေခံပြီးတော့အဲ့တော့ဦးဇင်းတို့ဒီနေရာမှာပေါ့ဟိုနာနတ္ထနီးဆိုတာနာနတ္ထနီးကိုမပြောခင်ပထမဦးဆုံးဧကတ္ထနီးကိုနည်းနည်းစပြောမှတခါကြီးဒီမှာကြီးနားလဲ အဲ့တော့ဧကရဏီကဘာလဲဆိုတဲ့အခါကျတော့ဧကရဏီကိုဒီပရိသသမုပ္ပါမှာပေါ့တကယ်ကြာကြာနာနာသူတော်ကောင်းတယောက်ကနားလေပြီရှုပွားသုံးသပ်နိုင်ပြီဆိုရင်အဲ့ဒီမှာဧကရဏီအနေနဲ့မျိုးစင်မှာအညွန်ပေါက်တယ်အညွန်အကြောင်းမှာတခါတည်းပင်ကြီးတွေခက်ရွက်တွေဖြစ်တယ်လို့ဒလိုသွားပြီးတော့ပေါ့ဟိုအကြောင်းအကြောင်းအကျိုးဖြစ်တယ်ပေါ့နော်ဒလိုသွားပြီးတော့နားလေရအဲ့လိုနားလည်မယ်ဆိုလို့ရှိရင် तू ကဘာဖြစ်တော့ဆိုတော့အစင်အတန်း မပြတ်ဆက်ဆက်နေတဲ့ကဲ့သို့အဝိဇ္ဇာကြောင့်သင်္ခါရသင်္ခါရကြောင့်ဝိညာဉ်စသည်အပြင်ဒီလိုဖြစ်နေအဲ့ဒါဆိုလို့ရှိရင်သူကဘာဖြစ်တယ်လို့ဆိုတဲ့အခါကျတော့တဏ္ဏနုပစ္စေတလို့ခေါ်တော့တဏ္ဏဤတဏ္ဏဤတဏ္ဏအစဉ်ဤမပြတ်စဲမှုဒါဟုဧကတ္တဤအဲ့လိုတဏ္ဏအစဉ်ဤမပြတ်စဲမှုလို့ဧကတ္တဤကိုဟိုသွားပြီးတော့သိတဲ့အခါကျတော့မှဘာဖြစ်တော့ဆိုတော့ဥစ္စေတာဒိဋ္ဌိပယ်နိုင်ဘာကိုပယ်နိုင်လား ဩစေတဒိဋ္ဌိကိုပယ်နိုင်ပါတယ်ခင်ဗျာဩစေတဒိဋ္ဌိကတော့သူကခုနပြောတယ်ဒီဘဝပြီးရင်ဒီဘဝမှာပြုတ်သမျှဒီဘဝဒီကိုခံနောက်ဘဝနဲ့ဘာမှမဆိုင်ဘူးဆိုရယ်ဩစေတဒိဋ္ဌိအဲဒီဩစေတဒိဋ္ဌိကိုပယ်နိုင်ဖို့ကလည်းဒီပရိသသမုပ္ပါကြောင့်ကျိုးစွန့်နေမှုဆိုတဲ့တဏ္ဍပြည့်စက်သွားတာမျိုးမရှိဘူးအဝိဇ္ဇာကြောင့်တဏ္ဍတဏ္ဍကြောင့်ဥပါဒံအပင်နဲ့မျိုးစိမျိုးစိကနေအခက်အရွယ်ဒီလိုဆက်ဆက်နေတဲ့သဘောကိုနားလည်အောင်နားလည်ခဲ့ရင်ဒီဥစေတာဒိဋ္ဌိပယ်နိုင်။အခုတတ္တရဒိဋ္ဌိအတွက်ကြတော့ဘာတော့နာရဏနီကိုလည်းတစ်ခါပြန်ပြီးတော့နားလည်ရ ဒါကြောင့်မလို့ဧကရဏီနဲ့နာနထနီးဒီဒကာကြီးဒီကမကြီးတကယ်အသေးသေးချာချာကြည့်လို့ရှိရင်သူကအင်မတန်နဲ့နီးစက်တယ်အင်မတန်နဲ့နီးစက်ပြီးတော့သူကတစ်ဖက်ကိုသွားပြီးနင်းမိတာကြတယ်နောက်တစ်ဖက်ကိုကိုကမနင်းမိဒါလည်းမှားသွားမှာအဲ့တော့အစွန်းနှစ်ဖက်လိုပဲဖြစ်နေတာပဲအဲ့တော့ပရိသသမုပ္ပါကဒေသနာတော်ကိုနားလည်တဲ့အခါမှာဦးဇင်းကဒီလိုတောင်းဆုံကနေရှုမြင်တတ်မှာရအောင်အဲ့တော့ဦးဇင်းတို့ဒီနာနထနီးကဘာပြောတော့ အဝိဇ္ဇာသင်္ခါရစသော အကြောင်းတရားတို့ဤကိုယ်ပိုင်သဘောလက္ခဏာကိုအတိအတိပိုင်းခြားမှတ်သားသိမြင်ခြင်းအကြောင်းတရားနှင့်အကျိုးတရားတို့ဤမတူကွဲပြားခြားနာသောသဘောသဘောလက္ခဏာရှိမှုဒီဒါကနာနတ္ထနီအဲ့တော့ခုနဧကတနီအရာတော့ဒီအကြောင်းနဲ့အကျိုးဆက်ဆက်နေတယ်ပြတ်မသွားဘူးဆိုတာကိုဦးဇင်းတို့ကနားလည်ထားတယ်ဒါကကမ္မတက္ကရသမဒိဋ္ဌိရဲ့သဘောခုနကောင်းတာကောင်းတာတွေလုပ်ရင်ကောင်းကျိုးတွေရမယ်ဆိုးတာတွေကိုပြုတ်ခဲ့ရင်ဆိုးကျိုးတွေနဲ့စုံရမယ်ဆိုတဲ့ ဒါအယူအဆတည်ဒါပဲဦးဇင်းတို့အကြောင်းကျိုးဘာဖြစ်နေတာလို့ဆက်ဆက်နေဘာဖြစ်နေတာအကြောင်းကျိုးဆက်ဆက်မှုဖြစ်နေတာပါဗျာအကြောင်းကျိုးဆက်ဆက်မှုဖြစ်နေတာဒီဘဝမှာလှုပ်ချင်တာလှုပ်ပြီးနောင်ဘဝမှာငါနဲ့မဆိုင်တော့ဘူးဒီအကျိုးဆက်ကိုငါမခံဘူးလို့တို့သွားယူလို့မရဘူးလို့တို့ပြောသေးချင်တယ်လို့နားလည်သေးချင်တယ်အဲ့တော့ဒီဘဝမှာလှုပ်သမျှအကြောင်းအရာတွေဒီအတိတ်ကလှုပ်သမျှအကြောင်းအရာတွေကြောင့်ဒီဘဝမှာဦးဇင်းတို့စုံရကြုံရရတယ် ဒီဘဝမှာတက်ပြီးထူထောင်နေတဲ့ကောင်းကံဆိုးကံတွေဒီလည်းပဲအနာဂတ်မှာဒီကောင်းကံဆိုးကံတွေရဲ့အကျိုးဆက်ကိုဘယ်သူတွေကြုံရကြမှာတော့ဒီတဏ္ဍဝါတွေပြန်ပြီးတော့ကြုံရရမှာအဲ့တော့ကြောင်းနဲ့အကျိုးဆက်ဆက်နေတယ်ငါနဲ့ဘာမှမဆိုင်ဘူးလို့ဒီလိုမယူနဲ့လို့ပြောတာအဲ့ဒါဥစ္စေတာဒိဋ္ဌိကူတာဧကတ္တနီးကိုနားလည်ရင်ဥစ္စေတာဒိဋ္ဌိကိုသူကပယ်နိုင်တယ်ဒါပေမဲ့အဲ့ဥစ္စေတာနီးကိုပယ်လိုက်တာနဲ့တစ်ဖက်မှာဘာသွားဖြစ်နိုင်မှုဆိုတော့တတ္တရဒိဋ္ဌိကဒီခါလေးသွားပြီးတော့ညှိသွားပြန်နိုင်ဘာကညှိသွားနိုင် တတတဒိဋ္ဌိညှိသွားနိုင်ပါတယ်ဗျာဘလို့တတတဒိဋ္ဌိနဲ့ပြန်ပြီးတော့ညှိမလဲဆိုတဲ့အခါကျတော့ဒီကိုကဒီခုနဝိညာဉ်ခုနတာတိယဟန်တို့လိုပေါ့ဒီဝိညာဉ်ဒီဝိညာဉ်ကအခုဒီဘဝမှာမောင်ပြူဆိုတဲ့လူတယောက်မှာရှိနေတဲ့ဝိညာဉ်ဒီနောင်ဘဝမှာသူပဲသွားပြီးတော့ဒီကောင်းကံဆိုးကံတွေကိုသူကခံစားရမယ်တဏှာကိုကျင့်နေပြီးတော့ဆိုတယ်ဒီသဘောသွားပြီးဖြစ်ဒါဆိုရင်တတ္တဒိဋ္ဌိကိုရောက်တယ်ဒါကြောင့်မလို့ဦးဇင်းတို့ဒီ ပရိသတ်သမုပ္ပတ်ဒေသနာတော်ကိုချင်းကပ်ပြီးလေ့လာတဲ့အခါမှာသူတော်ကောင်းတယောက်အနေနဲ့ဒီဧကတ္ထာနီပြီးတဲ့အခါကိုပြောမဲ့နာဏတ္ထာနီကိုလည်းနားလည်ဖို့နာဏတ္ထာနီကခုနပြောခဲ့တယ်အဝိဇ္ဇံသင်္ခါရစတဲ့အကြောင်းတရားတို့မှာလည်းသူ့ကိုယ်ပိုင်သဘောလက္ခဏာအတိအကျရှိအကြောင်းနဲ့အကျိုးတရားတွေဟာလည်းပဲသူ့မှာ မတူကွဲပြားတဲ့သဘောတရားတွေရှိနေတယ်ဆိုလိုရင်းကအကြောင်းနဲ့အကျိုးတရားတွေတက်ချင်းတူနေတာမဟုတ်ဘူးအကြောင်းကအကြောင်းအကျိုးကအကျိုးသူတို့ချင်းမှာဘာမှဟိုကွဲမတူဘူးကွဲပြားနေတယ်လို့သူတို့နားလည်ရတယ် အဲ့လိုကွဲပြားကမှဘာဖြစ်တော့ထိုနန္ဒထိုနန္ဒတာနိကိုတမာတိတိဉာဏ်ပညာဖြင့်ကောင်းမှုမှန်ကန်စွာသိမြင်ပြီးရှိတော်အတ္တဒီတေလင်ရင်မပြတ်မြဲဤဟောသူကမတူဘူးအကြောင်းနဲ့အကျိုးဒီမတူကွဲပြားနေတယ်လို့ဒီလိုနားလည်ပါမှအတ္တဒီတေလင်ရင်မပြတ်မြဲဤဟုဆွဲယူတတ်တော်တနည်းအားဖြင့်အတ္တကောင်လက်ပြကောင်အတ္တကောင်ဝိညာဉ်ကောင်ဒီဘဝတစ်ခုမှာဘဝတစ်ခုသို့မပြတ်မစီး ပြေးသွားနေခြင်းဟူသောတတ္တရဒိဋ္ဌိအယူဝါဒဇိုးကြီးကိုပယ်ဆုံးနိုင်မှာဖြစ်တယ်။အဲ့တော့နန္ဒနနီးကိုတစ်ဖက်ကနားလည်ထားပါမှဒီတတ္တရဒိဋ္ဌိကိုပယ်တတ်နိုင်မှာ။အခုတာတင်ယံကိုကြည်လိုက်လို့ရှိရင်သူကခုနပြောတဲ့ဒီအကြောင်းအကြောင်းပေါ့ခုနအဝိဇ္ဇာပစ္စည်းကမြတ်ကျင်ကအဲ့မှာဒီပရိသသမုပ္ပါကိုဒီဟိုဒီမှာတဏင်ခရတုံးမှာ မဟာတနာသင်္ခရတုတ်မှာကြတော့ဘုရားရှင်ကဒီပရိသသမုပ္ပါကိုအနုလောမနီကနေပဲအကုန်လုံးဟောတယ်အနုလောမနီအစာဆုံးမှာပရိသသမုပ္ပါအင်္ဂါရအဝိဇ္ဇာမတိသရာဓာတိသရာမရဏခုနဟိုဝေဒနာတနာမတိဓာတိသရာမရဏစီဒီတိုင်းအကုန်ဟောသွားတာဟောသွားတော့အဲ့လိုအကြောင်းကျိုးကိုတခါတည်းကွဲကွဲပြားပြားနာရဏနိဟုပါတိကာမသူတော်ကောင်းတယောက်ဒီဒီတတ္တရဒိဋ္ဌိကိုသူကပယ်စွန့်နိုင်တယ်ကိုတာတိယံကအဲ့လိုမဟုတ်ဘူးသူတိထားတာကဒီ ကမ္မတက္ကရာတမ္မာဒိဋ္ဌိကြောင့်တော့ဒီဘဝကနေပြီးတော့ပြုတဲ့ကံတွေကြောင့်နောင်ဘဝမှာအကျိုးဆက်ကိုဒါရရှိတယ်ဆိုတာကိုသူကအဲ့မှာတွေမရက်ဖဲနဲ့သူကဘာဖြစ်တော့ဒီဝိညာဉ်လေးကသူကဘဝတစ်ခုကနေဘဝတစ်ခုပြေးသွားနေတယ်လို့ဘယ်လိုယူတာဒါကြောင့်မလို့ဒီအယူအဆဒီတာမှာယွန်းအဲ့ယူဆမှာယွန်းတဲ့အတွက်ကြောင့်ဘုရားရှင်ကဒီမှာအဲ့ယူဆကိုဖေရှားလို့တဲ့အတွက်ဒီမဟာတဏ္ဍသင်္ခယတုတ်တာဟောကြားတာအဲ့မှာ တဏှာသင်္ကေယတုတ်ကိုဟောကြားတဲ့အပိုင်းမှာဦးဇင်းတို့အခုနောက်ဆုံးပြောချင်တဲ့အပိုင်းလေးကဘာလဲဆိုတဲ့အဲ့လိုပေါ့ကောနာမိခင်ကနေပြီးတော့သားသမီးတယောက်ကိုကလေးတယောက်ကိုဒါမိရှုတန်နေဖွားမြင်လိုက်အဲ့ဒီကလေးကတပြေးပြေးနဲ့အိန္ဒိရီရင်းကျက်လာပြီအိန္ဒိရီရင်းကျက်လာတဲ့အခါမှာကောနာပြည့်စုံတဲ့ကာမဂုဏ်လေးနဲ့တခါလေပြည့်ပြည့်စုံစုံတဲ့သူကဘဝတစ်ခုကိုရှင်သန်လာရှင်သန်လာတော့ဘာဖြစ်တော့တခါလေသကုဝိညာဉ်နဲ့လည်းပဲကောင်းပြီဆိုတဲ့ရူပါယုံဤနှစ်သက်ဘွယ်ရူပါယုံဤဟာအတန်နဲ့ နောက်တစ်ခါသောတာဝိညာဉ်နဲ့ဂါနဝိညာဉ်နဲ့ဇိမဝိညာဉ်နဲ့ကာယဝိညာဉ်နဲ့မနောဝိညာဉ်နဲ့ဒီလိုဒါတာယာဝေဒီနဲ့ပဲတခါတည်းတပြည့်ပြည့်နဲ့မိဘတွေကလည်းပြည့်ပြည့်စုံစုံနဲ့ထားပြီးတော့ဒီလိုတာယာဝေဒီနဲ့ပဲဘဝတစ်ခုဒါရှင်သန်းလာအဲဘောတခုကိုအဲ့လိုဖြတ်တန်းလာတဲ့အခါဘာဖြစ်တော့အဲ့လိုမျိုးပုံကိုတရားအဲ့လိုသူငယ်တရားလူလောကတွေကိုရောက်လာတဲ့အခါသောဇဂုဏရူပံဒိဋ္ဌဝါပိယရူပေရူပေတာရတ္တိအပိယရူပေအပိယရူပေရူပေ ဖြာပိဇတိဒါကတကရေးတကမရေးဒါအရေးကြီးတဲ့စကားလုံးအဲ့တော့ဘာဖြစ်တော့အဲ့လိုလူငယ်တယောက်မိခင်ဝမ်းတွေကလည်းမေရှုတန်စင်ဖွားမြည်ပြီးတော့ပြစ်ပြစ်ဆုံးဆုံးကာမဂုဏ်အာယုန်တွေနဲ့တက်တက်ပွဲတွေကျင့်တတ်ပွဲရာတွေနဲ့ဒီလိုနေလာလိုက်တာတိတက်လာပြီလဲဆိုတော့ဘာဖြစ်တော့သောရူပံသောသကုဏရူပံဒိဋ္ဌဝါမျက်စိနဲ့ရူပါယုံလေးကိုမြင်ပြီးအဲ့လိုပုံကူကမျက်စိနဲ့ရူပါယုံလေးကိုမြင်လိုက်တာနဲ့ပိယရူပေရူပေတာယာနှစ်သက်ပွဲကောင်းတဲ့ရူပါယုံကိုတွေ့လို့ရှိပါတာရိဇတိနှစ်သက်တယ် ဘာဖြစ်သွားတော့နှစ်သက်မှုဖြစ်ပါတယ်ဗျာအဲ့တော့ဒကာကြီးတွေကမကြီးကြည့်ကြည့်ပေါ့ကိုစင်းတို့အာယုံလေးတစ်ခုကိုမြင်လိုက်ပြီးဟောမြင်လိုက်တဲ့အခါမှာတာယာပွဲလေးတွေးလိုက်တဲ့အခါမှာဘာဖြစ်တော့ခြေတက်ကနှစ်သက်လိုက်ပြီဟောတစ်ဖက်ကကြည့်အမိယာရူပေရူပေဗျာပိစတိတကလည်းနှစ်သက်ပွဲမဟုတ်တဲ့အာယုံကိုတွေးပြန်နေနှစ်သက်ပွဲမဟုတ်တဲ့အာယုံကိုတွေးတော့ဘာဖြစ်တော့အဲ့ဒါကလည်းဗျာပိစတိဒေါသနဲ့ဒါအလိုမကျဖြစ်တယ်ဘာဖြစ်တော့ဒေါသနဲ့ အလိုမကျမှုဖြစ်ပါတယ်ဗျာဒေါသနဲ့အလိုမကျမှုဖြစ်တယ်အဲ့လိုနဲ့ကားတဲ့တကယ်မှန်မှန်ကန်ကန်ကာကတတတိလည်းမိမိခန္ဓာကိုယ်ပေါ်မှာတကားတဲ့တတိမြဲပြီးတော့မတုံ့တန်နိုင်ဘူးမတုံ့တန်နိုင်တော့ဘာဖြစ်တော့အဲ့ဒီမှာဒောယောအနုရောဓဝိရောဓံတမပန္နောယံကိတိဝေဒနံဝေဒေတိဒုက္ခံဝဒုက္ခံဝအဒုက္ခမတုခံဝ သောတံဝေဒနာအပိနန္တတိအပိဝဒတိအေဇောတာယတိတိဋ္ဌတိဟောအဲ့ဒီမှာအဲ့လိုပုံကိုတယောက်ကဘာဖြစ်တော့အနုရောဓဝိရောဓံအနုရောဓဝိရောဓံကောင်းတယ်ကောင်းတယ်ဆိုတဲ့အခါကျတော့တခါတည်းตาယာမှုနဲ့လိုက်လျောလိုက်တယ်တဏှာနဲ့လိုက်လျောလိုက်တယ်အာဝိရောဓမကောင်းတဲ့ဟာကြတော့ဒေါသနဲ့စန့်ကျင်တယ်ဗာနဲ့စန့်ကျင်ဒေါသနဲ့စန့်ကျင်ပါတယ်ခင်ဗျာအာယုန်လေးတစ်ခုကကောင်းတာလေးကိုတွေးလိုက်တဲ့အခါကျတော့တဏှာနဲ့လိုက်လျောပြီးတော့အစဉ်ပြေးနေပြန် မကောင်းတဲ့အာယုံနဲ့ကြုံမြန်တဲ့အခါကျတော့ဒေါသနဲ့စန့်ကျင်မြန်နေဒါရူပယုံနဲ့မဟုတ်ဘူးတခါကြီးတွေတခမကြီးတွေအကုန်လုံးတတ္တယုံခန္ဓာယုံတတ္တယုံအတန်လေးတွေအတူတူပဲအတန်တစ်ခုကြာအဲထိုကြားလိုက်တဲ့အပေါ်မှာတခါလေနှစ်သက်တယ်တဏှာနဲ့လိုက်လျောဆိုတာနေလိုက်ပြန်မနှစ်သက်ဘူးဒေါသနဲ့စန့်ကျင်လိုက်ပြန်အနန္တကူလည်းထိုတူပဲအရသာတကူလည်းထိုတူပဲအတွေ့အထိတကူလည်းထိုတူပဲဓမ္မသဘာဝတွေမှာလည်းထိုတူပဲဒါလည်းကြက်တယ်ကြက်တယ်ကြက်တယ်အာတဏှာနဲ့လိုက်လျောပြီးနေလိုက်တာ မကြိုက်တဲ့အာယုံနဲ့တွေ့တဲ့အခါဒေါသနဲ့ဝီရောဒီလောက်လိုက်တာပဲဝီရောဒစန့်ကျင်လိုက်တာပဲအဲ့လိုစန့်ကျင်အဲ့လိုစန့်ကျင်ပြီးတော့ဘာဖြစ်တော့ဝေဒောရံသမဘာနောယံကိတိဝေဒနာဝေဒဝေဒတိယံကိတိဝေဒံအကျင်မမတတဘာဝသောဒုက္ကံဝါချမ်းသာသော၎င်းဒုက္ကံဝါဆင်းရဲသော၎င်းအတုက္ကမဒုက္ကံဝါချမ်းသာသောလည်းမဟုတ်ဆင်းရဲသောလည်းမဟုတ်သောဝေဒနာဝေဒနာကိုဝေဒတိခံစားတယ်အဲ့ဒီအာယုံတစ်ခုကိုတွေ့ပြီးတော့ဒီဝေဒနာသုံးမျိုးချမ်းသာရင်လည်းချမ်းသာတယ်လို့ခံစားမယ် မချမ်းသာရင်လည်းမချမ်းသာဘူးလို့ခံစားမယ်ချမ်းသာမဟုတ်ချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တဲ့နေရာမှာလည်းချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်ဘူးဆိုဒီလိုခံစားမယ်အဲ့လိုခံစားလိုက်တဲ့အတွက်ဘာပြန်ဖြစ်တော့သောတံဝေဒနံအဘိနန္ဒတိအဘိဝရတိအေဇောတာယတိတ်တိအဲ့လိုခံစားလိုက်တဲ့အခါမှာအဲ့ဒီဝေဒနာအပေါ်မှာခုနကောင်းတာဆိုတာအဲ့လိုခံစားလိုက်တဲ့အခါမှာအဲ့ပေါ်မှာအဘိနန္ဒတိတခါလေနှစ်သက်မှုနဲ့တောင်းတတဲ့အဘိဝရတိခုနမှမောင်ရင်ရင်တက်ဝင်ပြီးတော့ပြောဆိုပြီးတော့နေမယ် အေသောသာယာတိတ်တတိတခါလဲမြို့မတက်ဆွလန်းပြီးတော့တည်နေတယ်အဲ့လိုတည်နေတဲ့အခါဘာဖြစ်တော့ဒါလာတံဝေဒနာအဘိနန္ဒတော်အဘိဝဒတော်အေသောသာယာတော်တိတ်တတိဋ္ဌာတော်ဥပ္ပိဇ္ဇတံဒီဟောအဲ့လိုမျိုးခံစားနေတဲ့ပုံကိုတယောက်ကဒိုဝေနာလေးပုံမှာခံစားနေတဲ့အဲ့ပုံကမှာဘိနန္ဒတော်တခါလဲနှစ်သက်မှုနဲ့တောင်းတနေတယ် တောင်းတနေသောအဘိဝရတိမမောင်ယွင်ယွင်သုံးသက်ပြီးတော့တခါတည်းပြောဆိုနေသောမျိုးမတန်ဆွလန်းပြီးတော့တည်နေသောထိုပုဂ္ဂိုလ်ရဲ့တဏ္ဍမှာနန္ဒီနှစ်သက်မှုဒီဥပ္ပတ္တိဖြစ်တယ်ခုနသမာဓိတုတ်တန်အတိုင်းဒီမှာသွားပြီးဒေသနာတော်ကဆုံးတယ်အဲ့မှာနန္ဒီဆိုတဲ့နှစ်သက်မှုဖြစ်တယ်ရာဝေဒနာသူနန္ဒီတာတုပါဒနာအဲ့ဝေဒနာမှာနှစ်သက်နေတဲ့ပုဂ္ဂိုလ်ဒီအဲ့ဒါနှစ်သက်နေလူကြီးအဲ့ဒါဥပါဒံဖြစ်တာပဲတဲ့နောက်တကဓာတုပါဒနာဖြစ်စရာပေါ့အဲ့ဒီပုဂ္ဂိုလ်မှာဥပါဒံ ဥပါဒနာပစ္စယဥပါဒံဆိုတော့အကြောင်းကြောင့်ဘဝဆိုတဲ့ကာမဘဝဥပပတ္တိဘဝဖြစ်တယ်ဘဝပစ္စယဇာတိဘဝကာမဘဝဟူသောအကြောင်းကြောင့်ဇာတိဆိုတဲ့ပြည်တည်နေရာချင်းဖြစ်တယ်ဇာတိပစ္စယသရမဏသောကပတိဒေဝဒုက္ခဒေါမနတုပါယတာတံမုံဒီအဲ့ဇာတိဆိုတဲ့အကြောင်းကြောင့်ဇရာမရဏအိုခြင်းသိခြင်းနောက်တခါသောကပတိဒေဝဒုက္ခဒေါမနတုဥပါယတာအဲ့ဒါအသောကပတိဒေဝဒုက္ခဒေါမနတာဥပါယတာဆိုတဲ့ဒီလိုအကျိုးဆက်တွေဒါတွေ ဒါတန်မုံတိထင်ရှားဖြစ်ပေါ်လာတာပဲအဲ့လိုမျိုးနဲ့ဘုရားရှင်ကြီးဒီတာတိဟံကိုဒါဆုံးမတော့ဘူးလေဆုံးမတော့ဘူးတော့နောက်ဆုံးမတော့အဲ့ဒီမှာတရားနာနေတဲ့ရန်တော်တွေဒီတဲ့ဘုရားရှင်ရဲ့ဒေသနာတော်ကိုအင်မတန်မှနှစ်လူဝမ်းမြောက်သွားကြတယ်ဆိုတဲ့ဒါနဲ့တရားနေကုန်တော့အဆုံးတက်အဲ့တော့ဦးဇင်းတို့ဒီမှာပြန်ပြီးတော့ပြောချင်တဲ့အခါကျတော့ဒီရှုဘက်ကတော့ဒါပြိဿသမုတ်ပတ်ကို အလေကောင်ကနေပြီးတော့ဟုတ်အဆုံးတန်အောင်သွားတဲ့ဤဒါကိုတကြောင်မလို့ပရိသတ်သုံးပတ်ဒုတိယအနုလောမဤလို့ဒါလိုသုံးတယ်ဒီနေ့ကိုတော့ဒကာကြီးတွေဒကမကြီးတွေကောင်းကောင်းမွန်မွန်နဲ့နားလည်ရင်မိမိတို့ဟဲ့ဒီပြစ္ဆုတ်ပံဘွားကနေစပြီးတော့အဲ့ဒီဝေဒနာကနေခနာကိုမပူရေးဝေဒနာကိုတော့တားလို့ရမှာမဟုတ်ဘူးအာယုံနဲ့ဒါဝတ္ထုပေါင်းစုံတဲ့အခါမြင်တိတိပြင်ဝေဒနာလည်းပါလာအဲ့တော့ဝေဒနာကိုတော့ဦးသိန်းတို့ကပြပြလို့မရဘူးဝေဒနာရဲ့နောက်မှာတော့တဏမစက်ဖို့တော့ မိမိတို့ကတတိဝရိယရှိရှိနဲ့အာကောင်းမောင်းတန်တဲ့တတိတရားအာကောင်းမောင်းတန်တဲ့ဝရိယတရားအာကောင်းမောင်းတန်တဲ့ပညာတရားတွေကိုမိမိတို့ကဝိပဿနာလမ်းကိုလျှောက်လန်းနိုင်ခဲ့မယ်ဆိုရင်တော့အဲ့ဒီဝေဒနာရဲ့နောက်မှာတခါကြီးဒီကမကြီးတဏှာဥပါဒံဆက်ဖို့အဲ့လိုတဏှာဥပါဒံမဆက်ရင်တော့တခါကြီးဒီကမကြီးဟိုဘက်ကကာမဘဝမလာတော့ကာမဘဝမလာရင်ဇာတိလာအောင်မလားမလာတော့ပါဘူးခင်ဗျာ ဓာတိမလာလို့ရှိရင်တော့ဒကာကြီးတွေဒကာမကြီးတွေသရမဏေနသောကပရိကေဝဆိုတဲ့ဒီလိုအကျိုးဆက်တွေလည်းပဲဒါဥစဉ်တို့မရတော့ဘူးဒါဆိုရင်တော့တန္တရာကအဆုံးသတ်ပရိသသမုပ္ပါတန္တရာဆက်ရန်ပြတ်မှာပဲအဲ့လိုမဟုတ်ရင်တော့တန္တရာမဟာဥစဉ်တို့ခန္ဓာပဲပြောင်းနေမှာပဲဟုတ်ပလားတန္တရာကတော့ဒီစင်းရဲ့ဒုက္ခဒုညိကတော့လည်နေဦးမှာဒီလိုသဘောကျပြီးအခုဟောခဲ့တဲ့ပရိသသမုပ္ပါဒုတိယနေ့ကိုမိမိတို့ရဲ့ကိုယ်ပိုင်တမာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ကိုကြ ဒါရှုပွားသုံးသပ်နိုင်အောင်ကြိုးစားအထောက်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ